နှစ်2565ခုနှစ်ဩဇာတက္ကတိ1383ခုနှစ်ဇာမွန်လပြည့်ကျော်14ရက်ပေါ့တို့တခါကြီးရှင်73ဒီနေ့22ခုရမလာမရဲတို့တခါကြီးတို့မရှိမှာတရက်ပေါ့ဒီနေ့သာသာပရိနေ့၌ဟောကြားတော်မူအပ်သောဝိပဿနာလုပ်ပြီးတရား ငါကြီးဘယ်နှကြိမ်မြောက်ဘရော69ကြိမ်ပါဗျာ69ကြိမ်မြောက်ဝိပဿနာလုံးပင်တရား69ကြိမ်မြောက်ဝိပဿနာလုံးပင်တရားကိုမဟောကြမနာကြကြသေးမီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဋ္ဌဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမရှိခိုးကြရအောင် တို့တရားနာပရိသတ်အပေါင်းသူတော်ကောင်းတို့ကလည်းဘုရားရှင်ဂုံရည်တွေကိုဆွမ်းအားရှိသလောက်စိတ်ဝင်ထုံလျက်ဘုရားနုဒ္ဓတိဘာဝနာပွားများရင်းနဲ့ယူသေးစွာနာယူကြအောင်စုဗုဒ္ဓနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိဟတံဒါကာရံ အထာဘိကာမနရတေဝဟိတဝန္တံဝန္တာမိကာရုဏိကမကမနတညာနံနရာနရာသမောတရဏံလောကုလောကီ နလီသောစီပွားကိုလိုလားတောင်းတကြကုန်သောစိတ်ဓာမြတ်သူနလူမြမတ္တဝါတို့ဤဇူရရလည်းပြတော်မူထသော ဒီတတံလောကုလောကီနလီသောမယိမ့်မယိုင်မြဲခိုင်လာသည်တမာတိနေရှင်သောစေတလည်းရှိတော်မူထသောပညာပရိပါဇုတိယသစ္စာလေးရတရားမြတ်ကို ထွင်ပေါသည်မြင်တတ်အရဟတမတိဟုသောပညာတန်ဆောင်သမိအောင်လည်းရှိတော်မူထသော ဝိဟတန္တာကာရံသစ္စာလေယတရားမြတ်ကို ကွယ်ကာပိတ်ပုံဉာဏ်မြင်တုံးအောင်ပြုတံပညာဝိဇာတိဟုသောမိုက်တရားကိုရဟတမေဉာဏ်တန်လျက်ဖြင့်ပဲ့ပြတော်မူပြီးထားသော အထာဝီကာမံလူနတ်မြမံတတဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူထသောနရဒေဝဟိတာဝဟံလူနတ်မြမံတတဝါတို့အားလံပြနိညွန်ဆုံးမသွန်တင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသော ဂုံသိန်တကောစည်းစိမ်ချမ်းသာကြုံငါရွယ်ဆောင်တော်မူတတ်ထသောကာရုဏီကလူနာမြမတတ္တဝအမြတနာจิตကင် မာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိယသပါရမီပုံညာနှင့် မနိုင်ရှင်အမနိုင်ရှင်သာသော သီလဓမ္မာရီပညာဂုံတကကြောင့်မြတ်တရားဖြစ်သို့ရောက်တော်မူထသောအနန္တညာနန္တဗိညောတညာနာဇာတာဆုံးပိုင်းကြမရှိသောညာတော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံဒိုဒိုဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဖရာကို အဟံတရားဟောတရားနာအမိမက်ကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တယွကျိုးမန်ဆွဲချိုး၍ရှိကိုကတော့ပါဤမြတ်စွာဘုရားအာဒုတာဒုတာဒုပါဖျား အဲလိုကျွန်တော်69ကြိမ်မြောက်ဝိပဿနာလုပ်ပြီးတရားကိုဆက်လက်ပြီးဟောကြားညာကြားကြရအောင်ဟောကြားနာကြားကြရအောင်ဆိုတဲ့အခါကျတော့ဦးဇင်းတို့ဒီမှာပေါ့ဦးဇင်းတို့ဟောကြားခဲ့တဲ့ဒေသနာစဉ်အရပေါ့အကျင့်စဉ်တစ်ခုအနေနဲ့ဥဒ္ဒတိခုနှစ်ပါး ဒါဝိတ္တုခုနှစ်ပါးကျင့်ကြင်တဲ့မှာနံပါတ်1ဖြစ်တဲ့သီလဝိတ္တုဟောဒီပိုင်းမှာတော့ကိုခြင်းတရားတွေပေါ့ဒါဖြူဖြူစင်စင်နဲ့ဒါစောက်ပြီးကျင့်သုံးပြီးတော့သီလတည်ဥတော်မြေပေါ်မှာရက်တည်နိုင်အောင်ကြိုးစားရမှာဖြစ်တယ်။အဲလိုသီလတရားတွေစင်ကြင်သွားပြီဆိုတဲ့သူတော်ကောင်းတယောက်ကတစင်တက်ပြီးတော့ ီလာတိဥသောမြေပေါ်မှာယက်တည်ပြီးတော့စိတ်တဝိတ္တုဖြစ်ရေးကိုကူရစိတ်တဝိတ္တုဆိုတာនិဝရဏအညစ်အကြေးတွေကင်းစင်တဲ့ခြင်းစိတ်တစင်ကြယ်ခြင်းအဲ့တော့စိတ်ဓာတ်မှာនិဝရဏအညစ်အကြေးတွေကင်းစင်ရေးကဥပ္ပဇ္ဇရာတမာတိနဲ့အပ္ပနာတမာတိနှမျိုးတစ်မျိုးမျိုးကိုရတဲ့အခိုက်ဒီဒါစိတ်အစဉ်မှာនិဝရဏအညစ်အကြေးတွေကင်းစင်တာပဲ။ အဲ့တော့အဲ့လိုဥပ္ပဇာရသမာဓိနဲ့အပ္ပနာသမာဓိနှစ်မျိုးအ ਨੇ ဆုံးဒါဥပ္ပဇာရသမာဓိတော့ရအောင်ကြိုးစားအထုတ်ဖို့ဆိုတာဒါကမ္မထအာယုံနဲ့กินပြီးတော့မဖြစ်နိုင်အဲတို့တော့ကြောင့်စိတ္တဝိတ္တုဖြစ်ရေးအတွက်ဒါသမထကမ္မထ40ပေါ့ဒါဘုရားရှင်ကဟောကြားထားတယ်အဲ့ဒါသမထကမ္မထ40ကိုဒါကြိုးစားပြီးတော့ဒါမိမိ မထကမ္မထန်40လုံးပဲဖြစ်ဖြစ်အတုမဟုတ်တစ်ခုနှစ်ခုစသည်အပြင်ဒီလိုမျိုးသမထကမ္မထန်ကိုတော့အာထုတ်ရသမထကမ္မထန်ကို လုံးလုံးအာမထုတ်ခြင်းလို့တော့မရအလိုသမထကမ္မထန်တွေကဒါတစ်မျိုးတော့၎င်းနှစ်မျိုးတော့၎င်းသုံးလေးမျိုးတော့၎င်းသို့မဟုတ်ဆွမ်းနိုင်နဲ့တော်တော်စုံစုံပေါ့ဒီလိုအာထုတ်လိုက်လို့ဥပသရသမารိတော်၎င်း အပနာဆိုတဲ့ဇန်သမารိတော်၎င်း ဒီလိုတမာတိတစ်ခုခုရပြီအာဒုအကဒီညီဝရဏအညစ်အကြေးတွေဒါကင်းစင်ပြီးစိတ်ဓာတ်ကစင်ကြယ်နေစိတ်ဓာတ်ဝိတ္တိဖြစ်ပြီဒီလိုပြောရအဲလိုစိတ်ဓာတ်စိတ်ဓာတ်ဝိတ္တိဖြစ်တဲ့သူတော်ကောင်းတယောက်ကတဆင့်တဲပြီးတော့ဒါဒိဋ္ဌိဝိတ္တိကိုကူးရဒိဋ္ဌိဝိတ္တိဘန်ရောက်လာတဲ့အခါကျတော့ဒိဋ္ဌိဝိတ္တိဆိုတာ ယုံနံပရမတရားတို့၌ဉာဏ်မြင်စင်ကြယ်ခြင်းဟောအဲ့တော့ယုံနံပရမမှာဉာဏ်မြင်စင်ကြယ်ဖို့ဆိုတာယုတ်တရားတွေကိုနံတရားတွေကိုတခါတဲ့တမ္မာဒိဋ္ဌိဉာဏ်ပညာနဲ့ထွန်းပေါက်သိမြင်ပြီးတော့အစဉ်အတိုင်းတန်တတိကနာသမုဟကနာကိစ္စကနာဆိုတဲ့ဒီကနာတွေအစဉ်တိုင်းဖြူရမှာဖြစ်တယ်အဲလိုပြောလို့ရှိရင်တော့ဒါယုံနံ ရုပ်ပရမတ်နံပရမတ်တရားတွေအပေါ်မှာဉာဏ်ကြီးစင်ကြယ်ပြီအဲ့လိုစင်ကြယ်တဲ့သူတော်ကောင်းတယောက်ကနာမရူပပရိစ္ဆေဒဉာဏ်ရပြီဆိုကြစို့အဲရပြီဆိုလို့ရှိရင်တဆင့်တက်ပြီးထို့ရုပ်တည်နံဒီကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားသိအောင်ကြိုးစားရအဲ့လိုကြိုးစားတော့မှဒါဒိဋ္ဌိဝိတ္တုပြီးတော့၄ခုမြောက်ကင်္ကာဥဒနာဝိတ္တုကိုဒါမိမိကရောက်ရှိဟောကင်္ကာဥဒနာဝိတ္တုဆိုတာက ကံနဲ့ကံရဲ့အကျိုးတရားနာယုံမှမှုကိုကြော်လွှားလွန်မြောက်သည့်ဉာဏ်မြင်ကြီးစင်ကြယ်ခြင်းတဲ့အဲ့တော့ကံနဲ့ကံဤအကျိုးတရားနာယုံမှမှုကိုကြော်လွှားလွန်မြောက်တယ်ဆိုတာတဏှာကင်းသွားတာပေါ့တဏှာမရှိတော့ကံနဲ့ကံရဲ့အကျိုးတရားပေါ့အဲ့လိုတဏ္ဍကံနဲ့ကံရဲ့အကျိုးတရားပေါ့တဏှာကင်းဖို့ဆိုတာလည်းပဲတဲ့ မိမိကအကြောင်းကြောင့်အကျိုးဖြစ်ပုံဆိုတဲ့အကြောင်းကျိုးဆက်နွယ်မှုပြိဿသမုပ္ပတ်ကိုနားလည်မထားရတာဒီတန်တရားတွေကရှိနေနိုင်သေးတာပဲဒါကြောင့်မလို့ဒီကင်္ကာဝုဒနာဝိတ္တုနဲ့ပြည်စုံရေးအတွက်သူတော်ကောင်းတယောက်ကဒါပစ္စယပရိကဉာဏ်ရအောင်ကြိုးစားရအဲပစ္စယပရိကဉာဏ်ရလို့ကြောင်းကျိုးဆက်နွယ်မှုပြိဿသမုပ္ပတ်ကိုလည်းနားလည်ပြီဆိုတဲ့အခါကျတော့မှဩကောင်းတဲ့ ကံတွေကအကောင်းကျိုးတရားတွေကိုဖြစ်စေတယ်မကောင်းတဲ့ကံတွေကမကောင်းသောအကျိုးတရားတွေကိုဖြစ်စေတယ်ဆိုတာကိုကိုယ်တိုင်မျက်မှောက်ဓမ္မဒိဋ္ဌိဉာဏ်ပညာနဲ့ထွန်းပေါက်သိမြင်ပြီးတဲ့သူတော်ကောင်းတယောက်မှာဒုက္ကံနဲ့ကံရဲ့အကျိုးတရားပေါ်မှာယုံမှတန်တရားဆိုတာမရှိတော့အဲအဲ့ခါကျတော့ဒါကင်္ကာဥဒရဏဝိတ္တုနဲ့ပြည့်စုံပြီဇလုံးပြောရ အဲ့လိုကင်္ကာဝုဒနာဝိတ္တုတိနဲ့ပြည့်စုံတဲ့သူတော်ကောင်းတယောက်ဒီသာတဆင့်တက်ပြီးမကမကညနာတတနာဝိတ္တုတိဘိုင်းကိုရမကမကညနာတတနာဝိတ္တုတိဆိုတာမဟုတ်သည် မဟုတ်သည်၌ဉာဏ်အမြင်ဤစင်ကြယ်ခြင်းအဲ့တော့ဒီဘိုင်းမှာဘယ်ကစတော့ဆိုတော့ဦးဇင်းတို့ဉာဏ်ရှင်ဘက်ကကြည့်တော့သမတနာဉာဏ်ကစစောစောကမိမိတို့နာမရူပပရိသေဒဉာဏ်အရာ ပိုင်းပိုင်းခြားခြားနဲ့သိမြင်ထားတဲ့ယုတ်တရားနန္တရားပစ္စယပရိကဉာဏ်နဲ့ထိုးထွင်းသိမြင်ထားတဲ့အကြောင်းတရားထိုယုတ်တရားနန္တရားအကြောင်းတရားတွေဒီသင်္ခါရဓမ္မဖြစ်တယ်သင်္ခါရဓမ္မတွေဒီသူကသင်္ခါရတရားတို့ဤသဘောတန်တော်ဓမ္မတာအတိုင်းခဏချင်း ဖြစ်ပြီးခဏချင်းပြက်တယ်မမြဲဘူးအနိစ္စဖြစ်ချင်းပြက်ချင်းတန်ကျက်ဖြစ်အမြဲတမ်းနှိမ့်ဆက်နေတယ်ဆင်းရဲတယ်ဒုက္ခ အပြေခဲအခိုင်မှာနေတရာအပြင်တည်တတ်မနေဘူးအစိုးမရဘူးအနတ္တဆိုပြီးဒီလိုမျိုးမိမိသိသိထားတဲ့ရုပ်တရားနံတရားအကြောင်းတရားဆိုတဲ့သင်္ခါရတရားတွေကိုလက္ခဏာကြီးသုံးတယ်တင်ပြီးတော့ကျူပွားသုံးတတ်ခြင်းကိုဒါသမတနာဉာဏ်ဒီကနေစပြီးတော့ဟောဥရိယပြဉာဏ်နုပိုင်းတိုင်အောင်ဒါကမက္ကမက္ကဉာဏတဒနာဝိတ္တုဒီမှာအကျုံးဝင်နေအဲလိုဝိပဿနာဉာဏ်တွေကိုစဉ်းစားအားထုတ်လိုက်လို့ဝိပဿနာဉာဏ်တွေကယဉ်ကျေးလာရင် အာဥရိယဗျာဉာဏ်အရင်မှသူကနေတစင်တဲ့ဘင်္ဂဉာဏ်ဘေယဉာဏ်အာရိနဝဉာဏ်နေဗိဒဉာဏ်မௌစိတုကမြတာဉာဏ်ပရိသင်္ခာဉာဏ်သင်္ခါရုပ္ပကဉာဏ်အနုလောမဉာဏ်အဲ့ဒီအနုလောမဉာဏ်တိုင်အောင်တော့ထပ်ပိုင်းဝိပဿနာဉာဏ်တွေကတော့ဒါပရိပဒဉာဏတဒနာဝိသုဒ္ဓိမှာအကျုံးဝင်နေကျင့်စဉ်ဒါတခုကျင့်စဉ်၌ဉာဏ်မြင်စင်ကြဲသွားပြီကိုယ်ပိုင်ဉာဏ်နဲ့ဒါခေါ်ခေါ်ပြတ်သိသွား ဟောအဲ့လိုဒီလိုထိုဝိပဿနာဉာဏ်တွေကအစဉ်တိုင်းရင့်ကျက်သွားရင်တော့ထိုရင့်ကျက်တဲ့ဝိပဿနာဉာဏ်တွေကအဆုံးမမဉဏ်ပုံဉဏ်ပေါ်မယ်။အပစ္စယောကရဉာဏ်တွေဒါပြန်ဆင်ခြင်လို့ရမယ်။ဟောဒါကြတော့သူကဘာလဲဆိုတော့ညာနာတဒနာဝိတုဒ္ဓိမဉဏ်ပုံဉဏ်နဲ့နိဗ္ဗာန်ကိုတခါတည်းအာယုံယူပြီးတော့နိဗ္ဗာန်၌ဉာဏ်အမြင်နဲ့စင်ကြဲသွားပြီ။ဘာဖြစ်လို့တော့မိမိရဲ့ကိုယ်ပိုင် ဒါမဲ့ဉာဏ်ဘုံဉာဏ်တို့နဲ့နိဗ္ဗာန်ကိုအာယုံပြုနိုင်ပြီဉာဏ်မြင်ဆင်ခြင်သွားပြီဒီကြတော့မှဒါမျိုးမျိုးလိုလားတောင်းတတဲ့ဆင်းရဲဒုက္ခတို့ကိုအကုန်ဆုံးရနိဗ္ဗာန်ကိုဒါမျက်မှောက်ပြုနိုင်တာဖြစ်တယ်အဲတော့အဲ့လိုဝိတ္တုဒ္ဓိခုနှစ်ပါးပေါ့အစဉ်အတိုင်းကိုဒါသွားကြရသွားတော့ဦးဇင်းတို့ကဘယ်ရောက်ခဲ့ပလဲဆိုတော့စေတဝိတ္တုဒ္ဓိသီလဝိတ္တုဒ္ဓိဘိုင်းနဲ့ပြောခဲ့တယ်စေတဝိတ္တုဒ္ဓိဘိုင်းနဲ့စုံတလောက်ပြောခဲ့ ပြီးတော့ဒိဋ္ဌိဝိတ္တုဒ္ဓိပိုင်းလည်းပြောလာခဲ့တယ်ပေါ့ဒိဋ္ဌိဝိတ္တုဒ္ဓိပိုင်းမှာပြီးတဲ့အခါဦးဇင်းတို့ကင်္ဂဥဒ္ဒနာဝိတ္တုဒ္ဓိပိုင်းပြစ္ဆပလိကဉာဏ်ရာရေးအတွက်လည်းဒါဦးဇင်းတို့ပြစမနီပထမနီစသည်အဖြစ်ဒါပရိသသမုပ္ပါရှိခွက်တွေကိုပြောပြီးတဲ့အခါအခုလက်ရှိရောက်သေးကတော့ဒီဒိဋ္ဌိဝိတ္တုဒ္ဓိကိုနည်းနည်းလေးကြံပြီးတော့သွားတာတဏှတိကနာသမုဟကနာကိစ္စကနာဆိုတဲ့ဒီကနာတွေအကုန်ပြူရေးအတွက်ပေါ့ ထိုယုံနာဓမ္မသင်္ခါရတရားတွေရဲ့လက္ခဏာကိုယ်တိုင်သဘောလက္ခဏာကိုယ်ပိုင်အမှတ်သားပြီးတော့ရတ္တဆိုတဲ့လုပ်ငန်းကိစ္စပြစ္စုပ္ပတ္တဆိုတဲ့ဉာဏ်၌ရှိရှိထင်လာမှုဟောနောက်တစ်ခါကျတော့ဗဒ္ဒံဆိုတဲ့နိစွာသောအကြောင်းဆိုတဲ့ပရမတ္တဓမ္မတွေကိုလေးပဲလေးလာလက်ပြီးရှုတဲ့အပိုင်းပေါ့ဒါဟိုစင်းတို့နားလည်လွယ်အောင်ပြောတော့လက္ခဏာတိစတုကလက္ခဏာအစရှိတဲ့၄ပါးကို ပိုင်း၄ပါးနဲ့ပိုင်းပိုင်းခြားခြားပရမတ္ထတရားတွေကိုဒါသုံးသပ်ဆင်ခြင်တဲ့အပိုင်းပေါ့အဲဒီပိုင်းလေးကိုဒါဟောတာကိုဦးဇင်းတို့ဘယ်ရောက်ပလဲဆိုတော့ဝိညာဉ်နဲ့ခန္ဓာပိုင်းကိုရောက်နေပြီအဲဒီဝိညာဉ်နဲ့ခန္ဓာပိုင်းဝိညာဉ်နဲ့ခန္ဓာပိုင်းမှာလည်းဦးဇင်းတို့ဒါပြောခဲ့တာပေါ့ဝိညာဉ်နဲ့ခန္ဓာတွေကပရိဒဏီဝိညာဉ်နဲ့ခန္ဓာဘဝင်ဝိညာဉ်နဲ့ခန္ဓာသုတိဝိညာဉ်နဲ့ခန္ဓာဟောပြီးတဲ့အခါကျတော့ပြင်ထတော်တော်ဟောဇံ ဒါဝတိထဲမှာပေါ့ဝတိစိတ်တွေထဲမှာအဓိကစခဲ့အဲပြင်သောတော်ကိုဇန်တော့ပြီးပြီပြင်သောတော်ကိုဇန်ပြီးတဲ့အခါကျတော့ဦးဇင်းတို့ဘယ်ကိုသွားရမလို့ဆိုတော့နောက်တစ်ခုကတော့ဒါဝတိစဉ်ရပြောရင်စကုဝိညာဉ်ပေါ့စကုဝိညာဉ်စကုတော်တာဝတိစကုဝိညာဉ်ကိုဒါရောက်ပြီပေါ့ဒါလေးကိုခတ်သွတ်သွားကြရအောင်ဒီဝိညာဉ်နဲ့ခန္ဓာလေးအဲ့တော့ဝိညာဉ်နဲ့ခန္ဓာကခုန ရူပါယုံလိုင်းလို့ခေါ်တာပေါ့နားလည်လွယ်အောင်တော့ဦးဇင်းတို့ဒီလိုမျိုးလေးရူပါယုံလိုင်းဆိုဒီလိုလေးအမည်ပေးထားတယ်တတဲ့ပြောရင်တော့ဒါသကုဒ္ဒရာဝတ္ထိပေါ့သကုဒ္ဒရာဝတ္ထိဇင်ကိုစိတ်ထဲကနေအာယုံပြုတာအဲ့တော့ရူပါယုံသကုအကြီးဒီပေါင်းစုံတဲ့အခါဒါမြင်တိစိတ်ဖြစ်တာအဲ့တော့ဒီ နန္တရားပိုင်းမှာတော့ဦးဇင်းတို့ပြောခဲ့တာပေါ့ဒီသကုတ္တရာဝတိကိုရှုခြင်းနဲ့သူတော်ကောင်းတယောက်ကဥဇံပထမမိမိရဲ့သကုအကြီးနောက်ပြီးတော့မနောဒွါရလို့ခေါ်တဲ့ဟရိယဝတ္ထုဒီနှစ်ခုကိုတော့အရင်ဆုံးသိသိထားရအဲသိသိပြီးတဲ့ကရူပါယုံကိုလှမ်းအာယုံယူလိုက်ရူပါယုံကိုလှမ်းပြီးအာယုံယူလို့ရှိရင်ရူပါယုံလေးကဒီသကုအကြီးကိုလာပြီးတော့ရိုက်ခတ်တာနဲ့တပြိုင်တည်းလိုလိုမနောဒွါရဆိုတဲ့ဒီဘဝင်ကိုလည်းသွားပြီးတော့ရိုက်ခတ်တာအဲလိုရိုက်ခတ်လိုက်တဲ့အခါကျတော့ဘာဖြစ်တော့ ဘဝင်အတ္တဘဝင်ဘဝင်ကစရဏဘဝင်ကုပြည့်စီတာဆိုဘဝင်လုံမဲ့ပြီးတော့ဘဝင်ပြတ်သွားမှာပြတ်ပြီးတော့ဘာစဖြစ်တော့ပြီးခဲ့တဲ့အပတ်ကဦးဇင်းတို့ဟောခဲ့တဲ့ပြင်သောဒရာဦးဇန်းစိတ်ကလေးဒါမနောဒွါရမှာအရင်ဆုံးဖြစ်အဲပြင်သောဒရာဦးဇန်းစိတ်ကလေးဖြစ်ပြီးတဲ့အခါကျဘာဖြစ်မလဲဆိုအခုပြောမယ်ဒါစကုဝိညာဉ်စိတ်ကလေးဖြစ်တယ်ဝိညာဉ်နဲ့ခန္ဓာတဲ့အဲစကုဝိညာဉ်စိတ်ကလေးကဘယ်မှာဖြစ်တော့လို့ဆိုတဲ့အခါကျတော့ ဒီစက္ခုအကြည်စသောကမိမိတို့သိသိထားတဲ့စက္ခုအကြည်မှာမိတွဲပြီးတော့ဒါဖြစ်သွားမှာပဲအဲ့လိုရှုတတ်တယ်ဆိုတဲ့သူတော်ကောင်းကဒီနန္တရားကဖြစ်စဉ်ပေါ့တတိယကနာကိုဖြိုးထားပြီးအော်သူနဲ့တဆင်းတက်ပြီးအဲ့ဒီစက္ခုဝိညာဉ်ခိုင်မှာလည်းပဲစက္ခုဝိညာဉ်နဲ့တကွာရှင်မောရှင်ဘက်နန္တရားပေါ့ခုနှလုံးပေါ့ သတ္တဝေနာတင်ညာစေတနာဧကဂရဇီဝိဒိဋ္ဌိမနတိကာရဆိုတဲ့ခုနှလုံးအရာကိုလည်းယောဂီတူတော်ကောင်းကသိပြီသမုဟကနာကိုလည်းပြိုပြီးထိုစိတ်တဲ့ကနာတစ်ခုအတွင်းမှာစိတ်စိတ်တိတ်တွေကိုတစ်လုံးစီတစ်လုံးစီသိပြီဆိုတဲ့တူတော်ကောင်းကအခုအဲဒီသကုဝိညာဉ်ခိုင်မှာရှိတဲ့အတိစိတ်နဲ့တကွာသောရှစ်လုံးသောပရမတ္ထတရားတွေထဲကနေအတိစိတ်ကိုစရှုမြင်တိစိတ်ကလေးကိုစရှုမယ်အဲမြင်တိစိတ်ကလေးရဲ့သဘောလက္ခဏာကိုရှုမယ်ဆိုတော့အဲမြင်တိစိတ်ကလေးကိုကိုကသိပြီးသားတော့ဖြစ်နေရတယ် အဲ့ချိန်ကျမှမြင်တိစိတ်ကလေးကိုကိုကဘာမှမသိသေးဘူးဖတ်တာမှမသိဝေဒနာမှမသိဝိညာဉ်မှမသိဘလို့ဆိုရင်လည်းသူကရှုဖို့ကခက်ခဲတာအဲ့တော့စောစောတည်းကဒီစိတ်တခဏကိုလည်းကိုကသိပြီးဒါကပြင်သာတရဝဇန်ဒါကသကုဝိညာဉ်လို့ဒီလိုစိတ်တခဏကိုသိသိပြီးတဲ့ကအဲ့စိတ်တခဏတစ်ခုအတွင်းမှာခုနကရှိနေတဲ့အတိစိတ်နဲ့တကဝါသောနန္တရားတွေကိုလည်းကွက်ကွက်ပြပြသိပါမှာ။ဩအခုရှိမှာကအတိစိတ် အတိစိတ်ကိုဆွဲပြီးတော့ကင်လိုက်ပေါ့ကင်ဆိုတာညံနဲ့ပေါ့လမ်းပြီးယူလိုက်ယူလိုက်တဲ့အခါအခုမြင်တိသူ့လက္ခဏာကိုကြည့်တော့ဗါတယ်တော့ဇဂုတန်နိတိတရူပဝိဇာရဏလက္ခဏာဇဂုဝိညာဏဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာဘာပြောတော့ဆိုတော့ဇဂုတန်နိတိတရူပဝိဇာဏလက္ခဏာဇဂုတန်နိတိတဇဂုဝတ္ထုကိုမှီ၍ဖြစ်တော် ရူပဝိဇာနနာရူပယုံကိုသိခြင်းတဲ့လက္ခဏာရူပယုံကိုသိခြင်းလက္ခဏာအဲ့တော့ဒီဇကုဝိညာဉ်လေးရဲ့ကိုယ်ပိုင်လက္ခဏာကိုပြောပါဇကုဝိညာဉ်စိတ်ကကိုယ်ပိုင်လက္ခဏာကိုပြောပါလို့သူဒီဒီဇကုဝိတ္ထုကိုမှီပြီးတော့ဖြစ်တယ်ဇကုတန်ဋိတိတဇကုဝိတ္ထုကိုမှီဖြစ်တယ်စောစောကပြောသလိုပေါ့ဒါကဒီတန်ဋိကဏလို့သမုဟကဏလို့ပြောမထားရင်ဇကုဝိညာဉ်အောင်ပြောတာဇကုဝိညာဉ်ဘာမှပြစ်သွားလဲကိုကမသိဘူး ဘဝင်ဒီမနောဒရမှာဖြစ်မှန်းမသိဇကုဒရမှာဖြစ်မှန်းမသိပေါ့ဒါလို့မသိထားလို့ချင်းဒီဇကုဝိညာဉ်စိတ်ဘာမှဖြစ်လဲကိုမသိနိုင်အခုတလို့တလုံးချင်းခါတဲ့တဏ္ဍိကနာသမုဟကနာပြူးထားတဲ့သူတော်ကောင်းကမြင့်တိတက္ကိဖတ်ခဲ့ဆိုလှမ်းကြည့်လိုက်လို့ချင်းအော်ဇကုဝတ္ထုကိုမှီဖြစ်တယ်ဒါကိုသိနေပြီအော်သိတဲ့အခါကျမှတဆင့်တက်ပြီးတော့သူဒီဘာလုပ်တယ်တော့ရူမဝိဇာနနာ လက္ခဏာရူပါယုံကိုသိခြင်းအဲ့မှာလေဦးဇင်းတို့ဟိုတနေ့ကဒီဝိညာဉ်နဲ့ခန္ဓာစစချင်းမှာ ပြောခဲ့သလိုပဲ ဝိဇာဏနာဒီနေရာမှာအာယုံကိုသိတယ်ဆိုတာဘာပြောတာလဲဆိုတော့ဥပလတ်ဒီအာယုံကိုယူလိုက်တာပဲအာယုံသိတယ်ဆိုတာအာယုံကိုယူလိုက်တာတဲ့အာယုံကိုဘာလုပ်လိုက်တာအာယုံကိုယူခြင်းဖြစ်ပါတယ်ဖေဟာအာယုံကိုယူခြင်းပဲအဲ့တော့ဆိုလိုရင်းကဒီသက္ကုဝိညာဉ်စိတ်ကလေးရဲ့ကိုယ်ပိုင်လက္ခဏာကိုပြောမယ်ဆို သူဒီသက္ကုအကြည်သက္ကုဟရိယသက္ကုအကြည်လို့ခေါ်တဲ့သက္ကုဝတ္ထုကိုမိပြီးတော့ဖြစ်မယ် နောက်တကရူပါယုံကိုသိတယ်ရူပါယုံကိုသိတယ်ဆိုရဲရူပါယုံကိုအာယုံယူတဲ့သဘောပဲလို့ဒီလိုမျိုးဒါသိပြီဆိုရင်ဒါစကုဝိညာဉ်စိတ်ကကိုယ်ပိုင်အမှတ်အသားပေါ့အမှတ်သားကြောင့်လက္ခဏာကိုသိသွားပြီဒါလက္ခဏာသိပြီအဲ့လိုလက္ခဏာသိတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့လက္ခဏာပြီးတော့ရတ္တအဲ့ဒီစကုဝိညာဉ်စိတ်ကလေးကလုပ်ငန်းကိစ္စကိုကြည်ကြည့်တဲ့အခါကျတော့ရူပမတ္တာရမဏရတံရူပမတ္တာ ရူပမတ္တရမဏရတံရူပယုံရူပယုံဆိုတာအယောင်လေးပေါ့ရူပယုံဆိုတာအရူပယုံအယောင်မျှကိုတည်ခြင်းအာယုံယူခြင်းလုပ်ငန်းကိစ္စအဲ့တော့ဒီစကုဝိညာဉ်အခိုက်ဒီသူကဘာလဲဆိုတော့ဒီရူပယုံကိုလှမ်းပြီးတော့ဘာလုပ်တာတော့အာယုံယူလိုက်တာပဲရူပယုံကိုအာယုံယူခြင်းမျှပဲအဲသူစကုဝိညာဉ်အခိုက်မှာကုသိုလ်အကုသိုလ်မဆိုတာဘူး ကုသိုလ်ဖြစ်သွားတယ်အကုသိုလ်ဖြစ်သွားတယ်ဒါလို့မဟုတ်ဘူးသူကဘာလဲတော့ဒီအာယုံလေးကိုသူကတိဃာမြမတ်တာပဲအာယုံကိုယူဃာမြမတ်တာအာယုံကိုတိဃာမြမတ်တာဆိုတော့ဦးဇင်းတို့ဟိုဆိုကြပါစို့ဒီခါလေမာဒီမတ်တာဆိုတဲ့စကားလုံးကမျှတာအဲ့တော့ဆိုကြပါစို့လူတယောက်ကဥမာခྱི་သွားတယ်ခྱི་သွားတယ်ဆိုရင်ဘာမှအဲ့မှာခྱི་သွားတဲ့နေရာမှာရည်ရွယ်ချက်ကဥမာအဲဈေးဝယ်မှလည်းမဟုတ်ဘူး လုပ်ငန်းကိစ္စလည်းမဟုတ်ဘူးဆိုရင်ဒါပါဆိုလို့သွားကမြမတ်တာပဲအဲဒီလိုပြောတာအဲသူကသွားသွားကမြမတ်တာဒီလိုပဲကိုလည်းဒီမှာလည်းပဲဒီအာယုံယူကာမျှမတ္တအာယုံယူကာမျှမတ္တဆိုတာဒီရူပါယုံလေးကိုတိလိုက်တာပဲသူဒီလောက်ပဲရှိတယ်ဒါသူ့ရဲ့လုပ်ငန်းကိစ္စဒီလိုနားလဲရနောက်ပြီးတဲ့အခါကျဘာဖြစ်တော့ရူပါပိမုခဘာဝပစ္စုပ္ပထာနံရူပါယုံဒီ စကုဝိညာဉ်ဒီဘလို့သဘောရှိပါသလဲလို့သူတော်ကောင်းတယောက်ကယောဂီတယောက်ကဆင်ញင်လိုက်ပြီဆိုလို့ရှိအဲ့ဆင်ញင်နေတဲ့ယောဂီသူတော်ကောင်းတယောက်ကညံထဲမှာထင်လာတယ်တဲ့ဘလို့ထင်လာတော့ရူပါယုံဘက်သို့ရှေ့ရှု မျက်နာမူသည့်သဘောတရားသူကရူပါယုံကိုအာယုံယူနေတာဖြစ်တဲ့အတွက်ကြောင့်ရူပါယုံဘက်ကို သူကဘာလို့လဲဆိုတော့မျက်နာမူနေတဲ့သဘောပဲလို့ထင်တာအဲ့တော့အသိစိတ်ကတခါလေလူတယောက်မျက်နာမူပြီးတော့တူရှု မျက်နှာမူးနေသလိုတော့ဒီလိုမျိုးကြီးတော့ကိုကသွားပြီးတော့ပုံဖောကြည့်လို့တော့မရဘူးပေါ့အတုတော်ပရမတ္တဒီသဘောတဘာဝအရာဒီစကုဝိညာဉ်ဆိုတဲ့မြင်တိစေကရိယာရူပယုံဘက်ကိုမျက်နှာမူးနေတဲ့ရှေ့ရှုပြီးတော့ဒီလိုမျိုးလေးညာထဲမှာထင်လာတာအဲဒါပေါ့ပြီးတဲ့အခါကျတော့သူကနီးစွာသောအကြောင်းနီးစွာသောအကြောင်းကရူပါရမဏယကရိယမနောဓာတုယအပကမပဋ္ဌာနံ ဟောဒီမြင်တိစိတ်ကလေးရဲ့နီးစွာသောအကြောင်းကိုပြောပါဆိုတဲ့အခါကျတော့ရူပါရမဏာယရူမာယုံလင်းအာယုံရှိသောကရိယာမနောဓာတုယကရိယာမနောဓာကရိယာမနောဓာဆိုတာဒီမှာဘာပြောတာလဲဆိုတော့သူရှိကပေါ့ပြင်စားတော်တာဟောဇံကိုပြောတာအဲ့တော့ရူပါယုံလင်းအာယုံရှိသောကရိယာမနောဓာ အာဟောဇန်စေတနည်းအားဖြင့်တိတိကျကျပြောတော့ပြင်သာတော်ရာဟောဇန်စေသူကအာဟောဇန်ကဥစဉ်တို့မနောတော်ရာဟောဇန်လည်းရှိတော့ပြင်သာတော်ရာဟောဇန်စေဤကင်းပြက်ကင်းပြက်ချုပ်ငင်းခြင်းအဘကမကင်းပြက်ချုပ်ငင်းခြင်းပေါ့အဲ့ဒါနီးစွာသောအကြောင်းပဲအဲ့တော့ဆိုလိုရင်းပြောချင်တာကဒီတန်တတိကဏကိုပြုမထားပြန်ရင်ဒီခါကြီးဒီခါမကြီးဒီညမှာစဉ်းစားကြည့် စက္ကုဝိညာဉ်စိတ်ကလေးကနီးစွာသောအကြောင်းသိဖို့ဆိုတာခက်ခဲသွားလိမ့်။ဘာဖြစ်လို့တုံးဆိုတော့ဇကုဝိညာဉ်ကခုနီးစွာသောအကြောင်းဒီသူရှိမှရှိနေတဲ့တင်္သရရဝဇန်းကအပကမဆိုတာကဦးဇင်းတို့ဒီနေရာမှာဖက်ခွာသွားလားချုပ်ပြက်သွားလားချုပ်ငိမ့်သွားလားကိုပြောတာ။အဲ့တော့နားလည်လို့အောင်ပြောရင်ဟို disappearance ပေါ့နော်။အဲသူကပျောက်သွားတာ အဲပျောက်သွားတဲ့သဘောပဲအဲ့တော့ဆိုလိုရင်းပြောချင်တာကဗမာလိုနားလည်တယ်အောင်ပြောရင်ချုပ်သွားတာပဲအဲ့တော့ပြင်သတော်တော်ဇန်စိတ်ကလေးချုပ်ပါမှဒီမြင်သိစိတ်ကလေးကဖြစ်ခွင့်ရှိတယ်ပြင်သတော်တော်ဇန်ဖြစ်နေခိုင်းမှာမြင်သိစိတ်ကလေးဖြစ်ခွင့်မရှိဘူးဘာဖြစ်လို့တော့တခါလေစိတ်တို့မြင်သည်စိတ်လက္ခဏာတစ်ခုအတွင်းမှာလည်းနှစ်ခုပြိုင်လို့မဖြစ်ဘူးမဖြစ်တဲ့အတွက်ကြောင့်ပြင်သတော်တော်ဇန်ပြီးမှဇကုဝိညာဉ်ဆိုတဲ့မြင်သိစိတ်ကဒါဖြစ်ခွင့်ရှိတယ် အဲ့တော့တန်တိခဏကိုပြုံမထားဘူးဆိုတဲ့သူတော်ကောင်းတယောက်ဒီပြင်သာဒါကပြင်သာတော်ဥဇံဒါကဇကုဝိညာဉ်တမြင်တိစိတ်ဒါကတံပရိဇိုင်လက်ခံတဲ့စိတ်ဒါကဒိုင်ဒနာစုဇံတဲ့စိတ်ဒါကဟုတ်တော်ဆုံးဖြတ်တဲ့စိတ်ဆိုစသည်အပြင်ဒီလိုမျိုးသိမထားရင်ဒီမြင်တိစိတ်ကနီးစွာသောအကြောင်းဒီခုနသူရှိကဖြစ်တဲ့ပြင်သာတော်ဥဇံကချုပ်ပြသွားခြင်းဆိုတာကိုနားလည်ဖို့ကတကကြီးဒီမိုက်ဒီလွယ်ပါမလား မလွယ်နိုင်ပါဘူးဖေ။မလွယ်ကူနိုင်ဘူး။ဒါကြောင့်မလို့ဦးဇင်းတို့တခါလေးမှစာကတော့အဲတဏှတိကနာပြုပြီးမှသမုဟကနာယူရမယ်သမုဟကနာပြုပြီးတဏှတိကနာသမုဟကနာပြုပြီးကမှကိစ္စကနာကိုဖြိုရမယ်လို့ဒီလိုမျိုးတိကျမဆိုထားပေမဲ့ဒီတကယ်လုပ်ငန်းခွင်နဲ့ဇာဘီကိုချိန်ချိန်စပြီးတော့ကြည့်ကြမယ်ဆိုရင်ဒီတဏှတိကနာကိုကနားမလည်ထားတဲ့သူတော်ကောင်းတယောက်အနေနဲ့ဒီကိစ္စကနာအပိုင်းမှာ ဒီမြင်သိစိတ်ကလေးရဲ့နှီးစွာသောအကြောင်းကိုသိဖို့ဆိုတာတခါကြီးတွေတခါမကြီးဒါအတော့ကိုဒါမလွယ်ကူတဲ့ကိစ္စတစ်ခုဖြစ်တယ်ဒါလိုလဲဦးဇင်းတို့နားလည်ထားမကောင်းပြီအဲ့တော့ဒီမှာသက္ကုဝဉ္ဇဉ်စိတ်ကလေးရဲ့နှီးစွာသောအကြောင်းကိုပြောပါစို့လွယ်လွယ်ပြောတော့ခုနဒီရူပါယုံကိုပဲအာယုံရှိတယ်ရူပါယုံကိုရူပါယုံလည်းအာယုံရှိတော့ဆိုအခုဒီတဝတိထဲမှာဖြစ်တဲ့အတွက်ကြောင့်ရူပါယုံကို လန့်ပြီးအာယုံယူလိုက်တဲ့အခါမှာရူပါယုံကိုဒီအာယုံယူထားတဲ့ဒီပြင်ဆောက်ရတာကိုဇန်စိတ်ရှိမယ်ဆိုလိုရင်းပြောချင်တာကအခြားခြားဝတ္ထိမှာဖြစ်နေတဲ့အတန်ကိုအာယုံယူတဲ့စိတ်အနံ့ကိုအာယုံယူတဲ့ဒီပြင်ဆောက်ရတာကိုဇန်ဒါကတော့သူ့ရဲ့နှိစွာတော့အကြောင်းမဟုတ်ဘူးအဲ့တော့ဆိုကြပါစို့အခုဒကာကြီးဒကာမကြီးဒီစခရင်ကိုကြည်နေတယ်ပေါ့အမြင်တိတိတွေဖြစ်နေတယ်ပေါ့မြင်တိတိဖြစ်နေတဲ့ကမှာအဲ့မြင်တိတိကသူတကူတဲ့နဲ့ဖြစ်သွားတာတော့မဟုတ်သတော်ကပြောသလိုပြင်ဆောက်ရတာကိုဇန်အနေနဲ့ဖြစ်မယ်ပြီးတော့မှမြင်တိတိဖြစ်မယ်ပြီးတော့မှကျန်တဲ့ အဲတံပရိသန်တန်ရတနာဥတော်ဇောဆိုဒီလိုဖြစ်တာပေါ့ဖြစ်နေတဲ့အခါမှာဒီတဝတိပေါ့ဒီတဝတိမှာဒီရူပါယုံဒီမြင်တိစိတ်ကလေးယူနေတဲ့ရူပါယုံကိုအာယုံယူနေတဲ့ပြင်သောရာကိုဇံကေချုပ်ပြတ်သွားခြင်းဒီသူ့ရဲ့နေစွာသောအကြောင်းပဲအခုတခါကြီးတွေတခါမကြီးတွေကတရားလဲနားနေတော့စကုရင်ကိုကြည့်နေရင်မြင်တိစိတ်ဆိုတဲ့စကုဒရာဝတိတွေဖြစ်မယ်အတန်ကိုလည်းအာယုံယူပြီးနားထောင်နေတော့ကြာတိစိတ်ဆိုတဲ့သောရရာဝတိတွေလည်းဖြစ်မယ် နောက်ကဟိုဒရနုတက်ကမနောရဝတိဆိုတာတော့ခဏထားခဲ့ပေါ့ဟိုဒီနေရာမှာထင်ရှားအောင်ဦးဇင်းတို့ပြောကြမယ်ဆိုအဲ့တော့ကြာတိစိတ်ဆိုတဲ့ဒီဟိုသောရရဝတိလည်းဖြစ်နေတယ်မြင်တိစိတ်ဆိုတဲ့အဲသကုဒရဝတိလည်းဖြစ်နေတဲ့အခါမှာအခုကိုကသကုဝိညာဉ်ရဲ့နီးစွာသောအကြောင်းကိုရှုမယ်ဆိုရင်ဒီသကုဝိညာဉ်ရဲ့နီးစွာသောအကြောင်းကဒီမြင်တိစိတ်ဆိုတဲ့သကုဒရဝတိမှာရှိတဲ့ရူပါယုံကိုအာယုံယူနေတဲ့ပြင်စဒွါရဟိုဇံရဲ့ချုပ်ပြတ်မှုဒီသူ့ရဲ့နီးစွာသောအကြောင်း ဟိုအတန်ကိုအာယုံယူနေတဲ့သောတာရောရာဝတိမှာသောတာဒွာရဝတိမှာရှိတဲ့ပြင်သာရောရာဝဇန်ရဲ့ချုပ်ပြက်သွားမှုဒီဒါစကုဝဉ္ဇဉ်သိက္ခာနီးသွားသောအကြောင်းမဖြစ်နိုင်ဘူးအဲဒါလို့နားလည်ရမှာအဲကြောင့်မလို့ဒကာကြီးတွေဒကာမကြီးတွေဒီအပိုင်းလေးတွေကတော့တကယ်ရှုတဲ့အပိုင်းကြခဲ့ရင်တော့အဲလေးလေးနက်နက်နဲ့တီးတီးခြားခြားနဲ့ပြင်သာရောရာဝဇန်အစကုဝဉ္ဇဉ်ဒီလိုမျိုးတလုံး စီစိတ်တဲ့ခဏတိုင်းစိတ်တဲ့ခဏတို့မိမိတို့ကနားလည်ပြီးမှယူပါမှဒါကပို့ပြီးတော့နားလည်တယ်အဲဒီလို စာလိုသဘောလိုဦးဇင်းတို့ဟိုသွားယုံနေတော့နားလည်မှုကဟိုတခါလေမှာလိုအပ်နေအောင်ပါပဲပြည့်စုံတဲ့နားလည်မှုကိုရောက်မှာမဟုတ်ဘူးကဲထားအဲ့တော့ကိုတို့ဦးဇင်းတို့ပြန်ပြီးဇကုဝိညာဉ်စိတ်ကိုပြောကြမယ်ဆိုသူ့ရဲ့ကိုယ်ပိုင်လက္ခဏာသည်ဇကုဝိတုကို မိဖြစ်ပြီးတော့ရူပါယုံကိုသိခြင်းရူပါယုံကိုအာယုံယူခြင်းရယူခြင်းဆိုတဲ့သဘောလက္ခဏာဒုက္ခလုပ်ငန်းကိစ္စကရူပါယုံဆိုတဲ့အယောင်မြကိုသာသိခြင်းလုပ်ငန်းကိစ္စသူကိုဉာဏ်မြင်နဲ့ဉာဏ်နဲ့ဆင်ခြင်းကြည့်တဲ့အခါမှာရူပါယုံဘက်သို့ရှိရှိမျက်နှာမူနေသည်သဘောတရားလို့ဉာဏ်ထဲမှာထင်လာဒီဇကုဝဉ္ဇဉ်စိတ်လေးကနိသောသောအကြောင်းဆိုရူပါယုံလျင်အာယုံရှိသောကတိယ မနောဒံပြင်တော်ရာဩဇံစိတ်ဤချုပ်ကင်းချုပ်ခြင်းချုပ်ပြက်ခြင်းတဘောဒါနီးစွာသောအကြောင်းချုပ်ပြက်ခြင်းဒီနီးစွာသောအကြောင်းကဲလို့ဇဂုဝိညာဉ်ရပြီဆိုတဲ့သူတော်ကောင်းတယောက်ကသောတာဝိညာဉ်ကိုဆက်ပြီးတော့အရှုသောတာဝိညာဉ်ဇက်ကိုရှုမယ်ဆိုတဲ့တကယ်ရှုွက်ပါညာတော့ခုနသောတာဝိညာဉ်ရဲ့လက္ခဏာဓာတ်ပြည့်စုံပတ္တံပရထံကိုရှုမယ်ဆိုတဲ့သူတော်ကောင်းတယောက်ကတကားလဲနာအကြီးနဲ့ မနောဒရလို့ခေါ်တဲ့ဟရိယဝတ္ထုကိုသိသိထားပြီးတဲ့ကအတန်ကိုလှမ်းအာယုံယူကြည့်အတန်အတန်ကိုအာယုံယူတဲ့ကအတန်ကနာကြည့်နဲ့မနောဒရကို လာပြီးတော့စကုဒွါရနဲ့မနောဒရကိုဗျာညူလိုလာပြီးတော့ရိုက်ခတ်တနည်းအားဖြင့်နာကြည့်နဲ့ဘဝင်မနောကြည့်ကိုဗျာညူလိုလာပြီးရိုက်ခတ်တဲ့အခါမှာအဲ့ဒီမှာဘဝင်လုံမဲ့ဘဝင်ပြတ်မဲ့အဲပြီးတဲ့အခါကျတော့ဘာဖြစ်မလို့အဲအဲ့ဒီမှာပြင်စရာကိုဇန်စိတ်ပြင်မယ်ပြီးတဲ့အခါကြာတိစိတ်ဖြစ်နေအဲအဲ့ဒီကိုကသွားထားရတယ် ပြီးတော့မှဒီကြာတိတိတ်ကလေးကိုလမ်းပြီးတော့သူကသိသိထားပြီးတော့ညာနဲ့သူကကိုယ်ပိုင်လက္ခဏာကိုဇင်ញင်ကြည့်ညာနဲ့ကိုယ်ပိုင်လက္ခဏာကိုဇင်ញင်ကြည့်လိုက်တဲ့အခါကျတော့သောတာတနေတိတတတဝိဇာနနာလက္ခဏာသောတာဝိညာဏံဟောသူရဲ့ကိုယ်ပိုင်လက္ခဏာလေးကသောတာတနေတိတသောတာဝိတုကိုမိ၍ဖြစ်သောတတဝိဇာနနာလက္ခဏာတတယုံကိုသိခြင်းရယူခြင်းသဘောလက္ခဏာဟောဒါသောတာဝိညာဉ်စိတ်ကလေးကဒါကိုယ်ပိုင် ဒါမှတ်ကြောင်းသဘောအမှတ်အသားလက္ခဏာကဒေါတာဆိုတဲ့နာကြီးကိုမိပြီးတော့ပြင်မယ်တတ္ထာယုံကိုဒါသိနေမယ်အတန်လေးကိုသိနေမယ်။ဟောနောက်တစ်ခါသူ့ရဲ့လုပ်ငန်းကိစ္စကိုပြောပါဆိုတော့တဒါမတ္တာရမဏရတံတတ္ထာယုံအတန်မြကိုသာတည်ခြင်းအာယုံယူခြင်းဒါလုပ်ငန်းကိစ္စ။ဒါဘာဖြစ်တော့ဒီသောတာဝဉ္ဇဉ်စိတ်ကလေးကိုကြည့်စောစောကလိုပဲ မြင်သိစိတ်အတိုင်းပဲအဒီကြာတိစိတ်ကလေးကသူကအတန်ဆိုတဲ့အာယုံလေးကိုပဲအတန်မျှပဲသူကယူနေတယ်အတန်မျှပဲသူမှကုသိုလ်အကုသိုလ်ဆိုတဲ့အဆင့်ထိမရောက်ဘူးအတန်ဆိုတာလေးပဲသူကတိလိုက်တယ်ပေါ့အာယုံယူလိုက် ပြီးတော့သူ့ကိုညာထဲမှာဆင်ခြင်းပဲဒေါလဝဉ္ဉ္စိတ်ဆိုတာဘာလဲညာထဲမှာဆင်ခြင်းဆင်ခြင်းတဲ့ကညာထဲမှာထင်လာမယ်ဒါရာဘိမုခဘာဝပြစ္စုပ္ပဒါနံတတ္တာယုံဘက်သို့ရှေ့ယူမျက်နှာမူသည့်သဘောတရား တတ္ထာယုံအတန်လေးဘက်ကိုရှိရှိမျက်နှာမူနေတယ်တဲ့ဒီကြာတိစိတ်ကလေးကအဲဒါအဲတန်ဘက်ကိုရှိရှိပြီးတော့မျက်နှာမူနေခြင်းဒီဒါတနည်းအားဖြင့်ဒီကြာတိစိတ်ကိုစင်ញင်းနေတဲ့သူတော်ကောင်းတယောက်ရဲ့ဉာဏ်ထဲမှာထင်လာမှာဩဒီကြာတိစိတ်ဆိုတာအတန်ဘက်ကိုရှေ့ရှုမျက်နှာမူနေတဲ့သဘောပါလားလို့ညာထဲမှာရှေ့ရှုတင်လာမယ်တဲ့။နောက်သူကနီးစွာသောအကြောင်း ဒုက္ခနေသာသောကြောင့်တတရမဏယကရိယမနောဓာတုယအပကမပဒဌာနံတတလယုံလယင်အာယုံရှိသောကရိယမနောဓာပြင်သောတော်ရာဝဇန်စိဤကင်းပြတ်ချုပ်ငင်းခြင်းဒီနိဒွာသောအကြောင်းကင်းချုပ်ခြင်းချုပ်ပြတ်ခြင်းကင်းပြတ်ခြင်းချုပ်ပြတ်ခြင်းဒီနိဒွာသောအကြောင်းပဲတဲ့ဟောအဲ့တော့ဒီမှာလဲကြည်ပေါ့ ကိုကဒီတဝတိကိုနားလည်မထားဘူးဆိုကြပါစို့ခုနတဏ္ဍိကနာအရာဒါကတော့ပြင်သာရဟောဇံဒါကတော့ဇာတိစိတ်ဒါကတော့အဲလက်ခံတဲ့စိတ်ဒါကတော့စူးစမ်းတဲ့စိတ်ဒါကတော့ဆုံးဖြတ်တဲ့စိတ်စသည်အပြင်ဒီလိုမျိုးစိတ်တက္ခဏာတွေကိုခွဲခြားသိမှထားတဲ့သူတော်ကောင်းတယောက်အတွက်လည်းပဲဒါမလွယ်ကူဘူးမှားလဲမှားရွံ့နိုင်တယ်ပေါ့အဲ့တော့အခုဓမ္မသောတာရဝတိကိုနားလည်နေတဲ့သူတော်ကောင်းတရားကသောတာရဝတိထဲမှာရှိတဲ့ရှေးဥဆုံးဖြစ်တဲ့ပြင်သာရဟောဇံစိတ်ကချုပ်ပြတ်သွားခြင်းသည် ဒါကြာတိစိတ်ကလေးဖြစ်ဖို့ရနေသွားတော့အကြောင်းပဲပြင်းသရရာဟောဇံမချုပ်ပြရင်ကြာတိတွေကမဖြစ်နိုင်ဘူးဒါကြောင့်မလို့ပြင်းသရရာဟောဇံသို့တော့ဒီပြင်းသရရာဟောဇံဘာဘယ်ကပြင်းသရရာဟောဇံလဲပြီးတော့ဒီတတ္တာယုံပေါ့သူနဲ့တဝထီတဲ့ဝထိတကူထဲမှာရှိနေတဲ့ဒီတတ္တာယုံကိုအာယုံယူနေတဲ့ပြင်းသရရာဟောဇံလေးကချုပ်ပြခြင်းပဲအခြားခြားဝထိကရူပယုံကိုအာယုံယူနေတယ်ကန္နာယုံကိုအာယုံယူနေတဲ့ပြင်းသရရာဟောဇံကချုပ်ပြသွားမှုဒီတတ္တာယုံကနေသွားတော့အကြောင်းမဖြစ်နိုင်ဘူးအဲ့တော့ဒီမှာတတ္တာယုံကနှီးသွားတော့အကြောင်းဒီ ဒါဒီတတ္တာယုံတဝတိတဲ့တတ္တာယုံဆိုတဲ့အတူတဲ့အာယုံရှိနေရအဲတူတဲ့အာယုံရှိတဲ့တဝတိမှာတူတဲ့အာယုံရှိတဲ့အတန်ကိုအာယုံပြုနေတဲ့အာယုံယူနေတဲ့ပြင်ထရာကိုဇန်စိတ်ကလေးရဲ့ချုပ်ပြသွားခြင်းဒီသူ့ရဲ့နှိစွာတော့အကြောင်းတဲ့ကဲပြီးတဲ့အခါကျတော့တခုသွားကြရအောင်သကုသောတဂါဏဝိညာဉ်စေ အဲ့တော့ကနသောတာဝိညာဉ်စိတ်ကပြန်ပြီးတော့ခတ်တူတူချုပ်ပြောမယ်သူရဲ့ကိုယ်ပိုင်လက္ခဏာဒီနာကြီးကိုမိတွဲပြီးတော့ဖြစ်တဲ့တတ္တအာယုံကိုသိနေတဲ့အာယုံယူနေတဲ့သဘောလက္ခဏာသူရဲ့လုပ်ငန်းကိစ္စဒီတတ္တယုံမျှကိုသာတည်ခြင်းလုပ်ငန်းကိစ္စဟောနောက်တခါသူကသူကဉာဏ်မြင်မှစဉ်ထင်းလာပုံကတတ္တယုံသူတဲ့အတန်လေးဘက်ကိုရှေ့ရှုမျက်နှာမူးနေတယ်လို့ဉာဏ်ထဲမှာထင်လာမယ်ဤသောသောအကြောင်းကတတ္တယုံကိုအာယုံယူနေတဲ့ပြင်သရရောဇန်က ချုပ်ပြက်ချင်းဒီသူရဲ့နိထွာတော်အကြောင်းပဲပြီးတဲ့အခါကျခန္ဓာဝိညာဉ်စိတ်ခန္ဓာဝိညာဉ်စိတ်တဲ့ပုံစံတူပဲဒီသက္ကုဝိညာဉ်စိတ်သောတာဝိညာဉ်စိတ်လောက်ကိုရှုတတ်ပြီဆိုတဲ့သူတော်ကောင်းတယောက်တော့ခန္ဓာဝိညာဉ်စိတ်ကလွယ်သွားပြီဘယ်လိုလွယ်လဲဆိုတော့အဲ့လိုပဲနာဒီနှာခေါင်းကြည်လေးရဲ့အဲဒီမနောဘဝင်မနောကြည်လေးကကိုသိမ့်စီတာသိမ့်စီတာပြီးတဲ့အခါတတ္တာအနံ့ဆိုတဲ့ခန္ဓာယုံလေးကိုလှမ်းအာယုံယူအာယုံယူတဲ့အခါမှာဒီဒေါရနှစ်ခုမှာပြန်ယူလို့လို့လာရိုက်ခတ်တယ်ရိုက်ခတ်လို့ရှိရင်သူကရှိကပြစ္ဆရာဟောစံဖြစ်မယ် နောဒဝါရမှာပြီးတဲ့အခါကျတော့ဒီခန္ဓာဒဝါရမှာလာပြီးတော့ခန္ဓာဝิญဉ်စိတ်ကလေးဖြစ်မယ်ဖြစ်တဲ့အခါမှာအဲ့ခန္ဓာဝิญဉ်စိတ်ကလေးကိုသိသိတာပြီးသူ့ရဲ့ကိုယ်ပိုင်သဘောလက္ခဏာကိုကိုကအဲ့ဒါရှုပွားတော့မယ်ဆိုလို့ရှိရင်အဲ့မှာလှမ်းကြည့်လိုက်တဲ့အခါဘာတော့တွေ့မလို့ဂာဏတဏိတိတဂာဏဝိသရဏလက္ခဏာဂာဏဝိညာဏဂာဏတဏိတိတဂာဏဆိုတဲ့ နှာခေါင်းအကြည်ကိုနှာခေါင်းအကြည်နှာခေါင်းဝတ္ထုပေါ့နှာခါနာခါနာဝတ္ထုကိုမှီဖြစ်၍ခန္ဓာယုံကို အနံ့ကိုတည်ခြင်းရယူခြင်းသဘောဓာတုကကိုယ်ပိုင်လက္ခဏာပြီးတဲ့အခါကျတော့ခန္ဓာမတ္တာဓမ္မနာရတံအဲ့အနံ့ဆိုတဲ့ဒီခန္ဓာယုံလေးကိုသာတည်ခြင်း အာယုံယူခြင်းလုပ်ငန်းကိစ္စဟောပြီးတဲ့အခါခန္ဓာဘိမုခဘာဝပြစ္စုပ္ပဒါနာသူ့ကိုစဉ်းကျင်လိုက်တဲ့အခါမှာ ခန္ဓာယုံလို့ခေါ်တဲ့အနတ်ဘက်ကလေးကိုရှေ့ရှုမျက်နှာမူတွေနဲ့သဘောတရားလို့ညာထဲမှာရှေ့ရှုတင်လာမယ်ပြီးတဲ့သူ့ရဲ့နေစွာသောအကြောင်းခန္ဓာရမဏကရိယာမနောဓာတုယအပကမပဋ္ဌာနံအဲ့ဒီခန္ဓာယုံဆိုတဲ့အနံလေးကို အာယုံယူနေတဲ့ကရိယာမနောဓာအမိရတဲ့ပြင်သတော်ရကိုဇန်စိတ်ကချုပ်ပြဲသွားခြင်းဒီသူ့ရဲ့နေစွာသောအကြောင်းတဲ့ဒါကခန္ဓာဝိညာဉ်ရဲ့ နောက်တစ်ခါဇေဝဝิญဉ်ပုံစံတူသွားပေါ့ဇေဝဝิญဉ်ပုံစံတူသွားတဲ့အခါဇေဝဝิญဉ်သိက္ခာလက္ခဏာတတပိတုပဒံပရဒံကိုရှုခြင်းနဲ့သူတော်ကောင်းသည်ဥဇောပထမအဲ့ဒီလျာကြီးလို့ခေါ်တဲ့ဇိန်ဝဝိဇိန်ဝပတာရပေါ့လျာကြီးဒါလေးကိုလည်းသိသိတာနောက်တစ်ခါမနောဒရလို့ခေါ်တဲ့ဘွေမနောကြီးကိုသိသိတာပြီးတဲ့အခါအရတ္တယုံလေးကိုလှမ်းပြီးအာယုံယူအာယုံယူလိုက်တဲ့အခါဒိုဒရနှစ်ခုမှာပြန်ယူလို့ရိုက်ကပ်ပြီးတဲ့အခါပြင်သောဒရဝဇန် ပြီးတော့ဇင်ဝဝิญဉ်ဆိုပြီးတော့ဒီလိုဖြစ်မယ်အဲ့လိုဖြစ်တဲ့အခါမှာအဲ့လိုဒီလိုဓာရနှစ်ခုမှာ လာပြီးတော့အာယုံကရိုက်ခတ်လို့ဒီဣန္ဒရာဝဇံဇိမဝิญဉ်နေနဲ့ဖြစ်တဲ့အခါအဲ့ဇိမဝิญဉ်ဆိုတဲ့အတိတ်ကလေးကိုသိသိထားပြီးသူကလက္ခဏာတ္တပစ္စုပ္ပတ္ထံပဋ္ဌာန်ကိုကိုကဆက်လက်ပြီးတော့ရှုပွားသိသိရမယ်အဲ့လိုရှုပွားသိသိတဲ့အခါဘာဖြစ်မလို့ အဲ့လိုရှုပွားသိသိလိုက်တဲ့အခါကျတော့သူ့ကိုသွားတွေးမယ်ဇင်ဝဝဉ္ဇဉ်ဆိုတာဘယ်လိုသဘောလက္ခဏာရှိလဲကိုယ်ပိုင်သဘောလက္ခဏာဆိုတော့ဇေဝတဏိတိတာရတဝိဇာနနာလက္ခဏာဇေဝဝိညာဏံဇေဝဝိထုလျာအကြီးဇေဝဝိထုကိုမိ၍ဖြစ်သောရတ္တယုံကိုတည်ခြင်းအာယုံယူခြင်းသဘောလက္ခဏာဒါသူကိုယ်ပိုင်လက္ခဏာပဲအပြီးတဲ့အခါကျတော့သူ့ရဲ့လုပ်ငန်းကိစ္စကိုကြည့်မယ် ရတမတ္တရမဏရတံရတယုံအယတာမြကိုသာတည်ခြင်းအာယုံယူခြင်းလုပ်ငန်းကိစ္စနောက်တခါသူ့ကိုညံထဲမှာဆင်ញင်လိုက်တဲ့အခါပြစ္စုပ္ပတ္ထန်နေနဲ့ဘလို့ညံထဲမှာထင်လာမလို့ရတဝိမုခဘာဝပြစ္စုပ္ပတ္ထနာရတယုံဘက်သို့ရှေ့ရှုရတယုံဆိုတဲ့အယတာဘက်သို့ရှေ့ရှုမျက်နာမူနိတိသဘောတရားလို့ညံထဲမှာရှေ့ရှုထင်လာမယ်နောက်သူ့ရဲ့နှိစွာသောအကြောင်းဇိမဝဉ္ဇဉ်စိတ်ကလေးရဲ့နှိစွာသောအကြောင်းဆိုတဲ့အခါကျတော့ ရတရမနာယကရိယာမနောဓာတုယပကမပရဋ္ဌာနံရတ္တယုံလျင်အာယုံရှိသောအရတာဆိုတဲ့ရတ္တယုံလျင်အာယုံရှိသောကရိယာမနောဓာပြင်သတော်ရာကိုဇန်စိတ်ဤချုပ်ပြခြင်းဒီနိစွာသောအကြောင်းဟောဒီလိုမျိုးကြည့်လိုက်တဲ့အခါဒါကြတဲ့ယောဂီသူတော်ကောင်းတယောက်ကကွက်ကွက်ကွင်းကွင်းနဲ့ထိုးစိမ်မဝဉ္ဉ်စိတ်ကလေးကလက္ခဏာကိုလည်းသိပြီးလုပ်ငန်းကိစ္စကိုလည်းသိပြီးညာထဲမှာလည်းရှိရှိထင်တာလည်းဆိုပြစ္စုပ္ပန်ကိုလည်းသဘောပေါက်ပြီး သူကနှီးသွားသောအကြောင်းကိုလည်းနားလည်ပြီဒီခါကျမှဒါကိစ္စကဏပြိုတယ်လို့ဒီလိုပြောလို့ရပြီးတော့တစင်သွားနောက်တစ်ခုကကာယဝิญဉ်စိတ်ဟောကာယဝิญဉ်စိတ်ကိုတခါကြည့်လိုက်ပြန်တော့ကာယဝิญဉ်စိတ်ကိုရှုကျင်တဲ့သူတော်ကောင်းတယောက်ကစောစောကပြောသလိုကာယအကြည့်နဲ့မနောဒရဘဝင်မနောအကြည့်ကိုသိမ့်စီတာပြီးတော့ဖောဒဘာယုံဆိုတဲ့အာယုံကိုလှမ်းပြီးအာယုံယူဖောဒဘာကတော့ဦးဇင်းတို့ပထဝီရဲ့ဒေဇောရဲ့ဝါယောရဲ့ကြိုက်တာကိုကအာယုံယူလို့ရတယ် ဦးဇင်းတို့တကယ်လက်တွေ့ရှုပိုင်းမှာတော့ဦးဇင်းတို့ကျေးဇူးတော်ရှင်ဘာအောင်ဆရာတော်ကတော့အတူပထဝီဒေသောဝါယောဆိုတဲ့သုံးမျိုးလုံးကိုယူပြီးတော့သုံးခါရှုခိုင်းဖောဒဘာယုံကကနာမာမှုကြမ်းမှုမာကြမ်းလေးပြောချောပေါ်သည်လဲဖောဒဘာယုံပဲပူအေးသည်လဲဖောဒဘာယုံပဲထောက်တွန်းသည်လဲဖောဒဘာယုံပဲအတုတကြောင့်အဲ့ဒါတွေကိုစုံအာယုံယူပြီးတော့ရှုခိုင်းတယ်အကြောင်းကတော့ဒီလောက်ရှုထားပြီဆိုမှတော့ဒီပိုင်းလေးမှာပို့ပြီးတော့ထွေးထွေးဝင်ဝင်နဲ့ကိုယ်ကိုယ်ပြပြတိသွားစေခြင်းလို့ရူပါယုံလို့တကူတဲ့တတ္တာယုံလို့တကူတဲ့ရှုရတာမဟုတ်ဘူးဖောဒရဲ့ဘာယုံမှာဒါ အသူကဒီမာကျန်လေးပျော်ချောပေါ်ဆိုတဲ့ပထဝီဓာတ်ဘူဝေးဆိုတဲ့တေသောဓာတ်ထောက်တွန်းဆိုတဲ့ဝါယောဓာတ်ဒါတွေကိုပါဆုံးရှုရတယ်ဆိုဒီလိုဒါဥစဉ်လို့ရှုခိုင်းတာပေါ့ယောဂီတွေဟုတ်ကဲ့ထားအဲ့တော့အဲ့လိုမျိုးကာယအင်ဂျင်နဲ့မနောဒရဘဝင်မနောကြီးကိုတင်းကြည့်ပြီးတဲ့ဖောတဘာယုံတစ်ခုခုပေါ့အခုပထဝီဓာတ်ကမာမှုသဘောကိုပဲလမ်းအာယုံယူခြင်းယူပေါ့အဲ့လိုယူလိုက်တဲ့အခါမှာဘာဖြစ်မလို့အဲ့လိုအာယုံယူလိုက်တဲ့အခါကျတော့တကားတဲ့အဲ့ဒီမှာဒီဖောတဘာယုံလေးကမိမိတင်းကြည့်ထားတဲ့ကာယအင်ဂျင်နဲ့ ဝင်မတော်ကြီးကိုလာပြီးတော့ပြိုင်လိုလိုလာပြီးတော့ရိုက်ခတ်မယ်အဲ့လိုပြာဒုံလိုလိုလာပြီးတော့ရိုက်ခတ်တဲ့အခါဘာဖြစ်မလို့ဘာဖြစ်မလို့ဆိုတော့အဲ့ဒီမှာဝင်ကစရဏဘဝင်ကိုပြည့်စည်တာဆိုတဲ့အဲ့ဒါဘဝင်လှုပ်မယ်ပြီးတော့ဘဝင်ပြတ်သွားမယ်ဝင်ပြတ်ပြီးတဲ့အခါကျတော့ဘာဖြစ်မလို့ဆိုတော့ ဝင်ပြတ်ပြီးတယ်ဆိုပြင်တော်ရာကိုဇန်စိတ်ကလေးဖြစ်မယ်ဝင်မနောကြီးမှာမိတွဲပြီးတော့မနောရာရာကိုမိပြီးတော့ဖြစ်အဲပြီးတဲ့အခါကျတော့ကာယဝิญဉ်ဆိုတဲ့တွေ့ထိမှုကိုတည်တဲ့ကာယဝิญဉ်စိတ်ကလေးဖြစ်မယ်အဲကာယဝิญဉ်စိတ်ကလေးကဘာမှဖြစ်ခုနကာယဒီတက်ကိုမိတွဲဖြစ်မယ်အဲလိုမိတွဲဖြစ်တဲ့ကာယဝิญဉ်စိတ်ကလေးကိုသိသိထားပြီးတဲ့အခါသူ့ရဲ့လက္ခဏာတတပစ္စုပ္ပတ္ထံပြဋ္ဌာန်ကိုဆက်ရှုမယ်ရှုတဲ့အခါကျတော့ဘာသွားတွေ့မလဲဆိုတော့ ကာယတနိတိတဘောဓဘာအဝိဇာနနလက္ခဏံကာယဝိညာဏံကာယတနိတိတကာယဝတ္ထုကိုအကြည်ကိုမှီဖြစ်၍ဘောဓဘာဘောဓဘာဝိဇာနနံဘောဓဘာယုံဆိုတဲ့အတွေ့အထိဘောဓဘာယုံကိုသိခြင်းအာယုံ ယူခြင်းသဘောလက္ခဏာဒါသူကကိုယ်ပိုင်လက္ခဏာလေးဒီကသူ့ရဲ့လုပ်ငန်းကိစ္စကိုကြည်ပြန်တဲ့အခါကျတော့ ဘောဓဘာမတ္တလမနာရတံဘောဓဘာယောအတွေ့အထိမျှကိုသာတည်ခြင်းအာယုံယူခြင်းလုပ်ငန်းကိစ္စဟောသူကိုညာနဲ့ရှေ့ရှုစင်ကျင်လိုက်ပြန်တဲ့အခါကျတော့ဘောဓဘာဘိမုခဘဝပြစ္စုပ္ပဒါနံဘောဓဘာယုံဘက်သို့ရှေ့ရှုမျက်နာမူသည့်သဘောတရားလို့ညာထဲမှာထင်လာပြီးတဲ့အခါနီးစွာသောအကြောင်းကိုကြည့်လိုက်တဲ့အခါကျတော့ ဘောဓဘာရမဏယကရိယာမနောဓာတုယပကမပရဒ္ဌာနံဘောဓဘာယုံလင်အာယုံရှိသောကရိယာမနောဓာပြင်နာတော်ရာဝဇန်စေဤချုပ်ပြခြင်းသဘောဒါသူရဲ့နေစွာသောအကြောင်းပြင်နာတော်ရာဝဇန်စိတ်ကလေးချုပ်ပြသွားလို့ဒီကာဝဉ္ဉ္စိတ်ကလေးကဒါဖြစ်ခွင့်ရလာတာဖြစ်လာတယ်လို့ဒီလိုနားလည်ရအဲဒါဆိုလို့ရှင်တော်ဦးဇင်းတို့ဒါအဲပြင်စဝိညာဉ်ပေါ့လေ ဇဂုဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ်ဒေမဝိညာဉ်ကာယဝိညာဉ်ပြီးပြီဆိုကြစို့အဲ့ဒါဆိုရင်နောက်တစ်ခုဆက်သွားမယ်တံပရိဆိုင်တံပရိစနာပေါ့အဲတံပရိဆိုင်ဆိုတာလက်ခံတဲ့စိတ်အဲလက်ခံတဲ့စိတ်ဆိုတာခုနပြောသလိုပဲဓွာတာတိုင်းဓွာတာတိုင်းမှာရှိတဲ့သူကဒီဝဋ္ထိကိုတဏှိကနာသမောဟကနာပြူထားပါမှဒီသူတော်ကောင်းတယောက်ကပြိဿရာဟုဇံပြီးစကုဝိညာဉ်စကုဝိညာဉ်ပြီးတော့တံပရိဆိုင်အဲပြိဿရာဟုဇံပြီးတော့သောတာဝိညာဉ်ပြီးတဲ့အခါတံပရိဆိုင် ယဟနာဝဇံပြီးတဲ့အခါကာဏဝိညာဉ်စိတ်ပြီးတဲ့အခါကျမှတံပရိဆိုင်စိတ်လက်ခံတဲ့စိတ်ပြီးတဲ့အခါပြနောဒရာဝဇံပြီးတဲ့အခါကျတော့ဇိဝဝိညာဉ်စိတ်ကာယဝိညာဉ်စိတ်စသည်အပြင်ပြီးတဲ့အခါကျမှလက်ခံတဲ့တံပရိဆိုင်စိတ်ဆိုတာဒါကိုကိုကသိထားတယ်အရင်ဆုံးသိတာပြီဆိုတော့အခုဆိုကြပါစို့တံပရိဆိုင်စိတ်ကိုစပြီးတော့ရှုလိုက်တဲ့အခါမှာချုံပြီးတော့ရှုမယ်ဆိုခုနလို၅ချက်ရှုရမှာပဲသူလည်းပဲသို့တော့ခြုံပြီးတော့ရှုလိုက်မယ်ရှုခွက်အနေနဲ့ယင်ဥစွာပထမကြည့်ကြမယ်ဆိုရင်ဒီတံပရိဆိုင်ရဲ့ကိုယ်ပိုင်လက္ခဏာကဘာရှိတုံဆိုတော့ ဇဂုဝိညာဏတိအနန္တရံရူပတိဝိဇာရဏလက္ခဏာမနောဓာတုဇဂုဝိညာဉ်စသည်တို့ယချဘဏဖြစ်၍ရူပယုံစသည်ကိုတည်ခြင်းအာယုံ ယူခြင်းသဘောလက္ခဏာဇဂုဝိညာဉ်စသည်ရဲ့နောက်မှာဖြစ်တယ်ဆိုဇဂုဝိညာဉ်နောက်မှာဖြစ်မယ်သောတာဝိညာဉ်နောက်မှာဖြစ်မယ်ပေါ့အဲပြီးတဲ့အခါကျဘာဖြစ်တော့ရူပတိဝိဇာရဏလက္ခဏာဆိုတာရူပယုံကိုအာယုံယူမယ်သူကလည်းပဲအဲသို့မဟုတ်တတ္ထာယုံကိုအာယုံယူမယ်ခန္ဓာယုံကိုအာယုံယူမယ်စသည်ဖြင့်ပေါ့ အဲ့ဒါသူကဲဒါကိုယ်ပိုင်လက္ခဏာပဲတဲ့နောက်တကသူကဲလုပ်ငန်းကိစ္စကိုကြည်ပြန်တဲ့အခါကျတော့ရူမာဒိနံတမရိစနာရတာရူပါယုံစသည်အာယုံကိုလက်ခံခြင်းလုပ်ငန်းကိစ္စသူကလက်ခံတယ်သူကကိုယ်ပိုင်လုပ်ငန်းကိစ္စကအဲ့တော့သူဘာကိုလက်ခံမှဆိုရူပါယုံစသည်ကိုလက်ခံမေတဲ့ရူပါယုံလက်ခံမယ်တရားယုံကိုလက်ခံမယ်စသည်အပြင်ပေါ့နောက်တကသူက သူ့ကိုညာထဲမှာဆင်ញင်ပြီတံပရိဆိုင်ဆိုတဲ့တံပရိဆနာစိတ်တံပရိဆိုင်စိတ်ဆိုတာဘလို့စိတ်လဲလို့ဒါညာနဲ့ယောဂီသူတော်ကောင်းကဆင်ញင်ညာထဲမှာထင်လာမယ်ဘလို့ထင်လာမလဲဆိုတဲ့အခါကျတော့တထာဘာဝပြစ္စုပ္ပထာနာတထာဘာဝတထာဘာဝပြစ္စုပ္ပထာနာဆိုတော့ဘာပြောတာလဲဆိုတော့ဟုတ်အပေါ်ကရတ္တအတိုင်းပဲရူပါတိတံပရိဆနာဘာဝပြစ္စုပ္ပထာနာတဲ့ရူပယုံစသည့်အာယုံကိုလက်ခံတတ်သောသဘောတရားရူပဒါညာထဲမှာထင်တာဩ လက်ခံတယ်ဆိုတော့ဗာလဲဆိုတော့ရူပါယုံစသည်ကိုလက်ခံတယ်ရူပါယုံကိုလက်ခံမယ်တတ္တယုံကိုလက်ခံမယ်ပေါ့စသည်အပြင်အဲ့လိုမျိုးညံထဲမှာထင်လာမေးတဲ့နောက်နေစွာသောအကြောင်းကိုပြောပါဆိုဇဂုဝိညာဏတိအပကမပဋ္ဌာနံဇဂုဝိညာဉ်စသည်တို့ဤကင်းပြချုပ်ငင်းခြင်းတဘောကင်းပြသွားခြင်းတဘောချုပ်ပြသွားခြင်းတဘောအဲဒါလိုသူ့ရဲ့နေစွာသောအကြောင်းကိုထင်လာမယ်ဒါကတမရိဆိုင်ကိုခြုံပြီးတော့ရှုလိုက်တယ်ဟိုစာထဲမှာတော့စာနေခြင်းအောင်ဒါလိုပဲပြောရတာပေါ့ သို့တော့တကယ်ရှုရင်တော့ခုနပြောသလိုခုနစကုဝိညာဉ်သောတာဝိညာဉ်ကနာဝိညာဉ်ဒေမဝိညာဉ်ကာယဝိညာဉ်ရှုသလိုပဲဓမ္မနဲ့ငါးချက်ရှုရတယ်အဲ့ဒါတော့ခတ်တူတူလေးဦးဇင်းတို့ပြောသွားကြရအောင်ခတ်တူတူလေးပြောသွားကြအောင်ဆိုတော့ဆိုကြပါစို့ဒီတမ္ပရိဆိုင်စကုဒွါရမှာရှိတဲ့တမ္ပရိဆိုင်ကိုရှုမယ်ဆိုသူကနည်းနည်းလေးပြောင်းတာပေါ့တိတိကျကျလေးဖြစ်သွားတာပေါ့ဘလို့တိတိကျကျဖြစ်တော့သူကဒီစကုဒွါရကိုကိုကဟိုမသိသိတာစကုဒေါ်လာထဲမှာရှိတဲ့ဒီတမ္ပရိသန်လေးကိုသိသိတာသိသိတာပြီးတဲ့ခါကျသူ့ရဲ့လက္ခဏာကိုလန့်စင်ခြင်းစင်ခြင်းကြည့်လိုက်တဲ့ခါကျဘာသွားတွေ့မလို့ သကုဝိညာဏတာအနန္တရံရူပရူပရမဏဝိဇာရဏလက္ခဏာမနောဓာတုဟောသကုဝိညာဉ်ရဲ့အခြားဘက်မှာဖြစ်တယ်ဟုတ်တာပေါ့သကုဒေါ်ရာထဲမှာကိုကသိမ့်သိထားတဲ့အခါကျတော့သကုဝိညာဉ်ပြီးတော့တံပရိဆိုင်ဖြစ်မယ်အဲ့တော့သကုဝိညာဉ်ရဲ့အခြားဘက်၌ကြည့်၍ရူပါယုံကိုတည်ခြင်းသကုဒေါ်ရာဝတိထဲမှာဖြစ်တဲ့အတွက်ကြောင့်သူကပြင်သာဒေါ်ရာဟောဇန်လည်းပဲရူပါယုံကိုအာယုံပြုမယ်သကုဝိညာဉ်ကလည်းရူပါယုံကိုအာယုံပြုမယ်အခုတေယတံပရိဆိုင်ဆိုတဲ့လက္ခဏာစိတ်ကလေးကလည်းဘာကိုပဲအာယုံပြုနေမှာတော့ ရူပါယုံကိုပဲအာရုံပြုနေမှာဘာကိုပဲအာရုံပြုနေယူပါယုံပဲအာရုံပြုမှာပါဗျာအဲ့တော့ဒကာကြီးတွေဒကာမကြီးတွေအသေးသေးချာချာလေးတော့နားဆိုင်ပြီးတော့နားထောင်ခွင့်ရမှာနော်အဲ့တော့ကိုကတော့ပြောရမယ်ဆိုဦးဇင်းတို့ကဒီပရမတ္တသဘောတရားတွေကိုဒီတိုင်းပြောသွားတဲ့အပိုင်းမှာတော့နည်းနည်းလေးတော့ဟိုသူကအာယုံပူဆိုင်မှရမှာမဟုတ်လို့ရှိရင်တော့သူကနည်းနည်းတော့ဒကာကြီးဒကာမကြီးညှိသွားလိမ့်မယ်နော်ညှိသွားလိမ့်မယ်ဆိုတော့အဲဦးဇင်းကဒီမှာ မနေ့ကပေါ့လေမနေ့ကနေကင်းမှကျတော့ယောဂီအတ္တကယဟန်တိဒုံလဘာကောယောဂီအတ္တတီကိုရောက်တော့ကမ္မထံပြီးမယ်ဆိုတော့နေ့လည်ကင်းစာသင်ပြီးတော့မှဇာကကိုင်းနေစာသင်တာကဟို2နာရီကြော်ကြော်မှပြီးတော့သူတို့က2နာရီခွဲလောက်လာခဲ့ဦးစင်းကဒီလိုလေးချိန်ထားတာဒါပေမဲ့တရားဟောရင်းနဲ့ပြောခဲ့တာရေသက်ချရင်ပြောခဲ့တာ2နာရီခွဲဆိုသူတို့က2နာရီခွဲကို1နာရီခွဲလို့ကြားတယ်1နာရီခွဲလို့ကြတော့1နာရီခွဲတည်းကလာပြီးတော့စောင့်စောင့်နေဦးစင်းကလည်း အတန်တော့ကြားတယ်လေသို့တော်လည်းပဲကိုကလည်းကိုကျန်တဲ့အလုပ်တွေကလည်းရှိတော့ဦးစင်းနဲ့မထွက်ဘဲနဲ့ဒီတိုင်းလေးပဲနေလိုက်တာအန်သူလည်းတော်တော်ကြာကြာဆောင်ဆောင်ပြီးတော့တနားရီခွဲတော့ဦးစင်းကကိုရင်းလေးကိုစာထွက်ချချတော့သူတို့ကတနားရီခွဲဆိုတော့နှစ်နာရီခွဲမှသူတို့ချိန်နေတော့သူတို့ကလည်းရောက်နေတော့နောက်ကနေဝင်ထိုင်အဲနောက်ဦးစင်းကရှေ့ကနေကိုရင်းလေးကိုစာချတော့အဲကိုရင်းလေးကဟိုတရားတန်းကိုရောက်နေတဲ့ကိုရင်းလေးစာချတဲ့အခါကျတော့တရားဆိုတော့သိတဲ့အတိုင်းပဲကိုကလေးဆိုတော့တုတ်စင်ကစာချ သုတ်တင်နေဆိုတော့ဟိုကပါဠိတွေကြီးပဲအထောအခရာတင်ညာတော့အခရာပါရယောဧကသတ္တလိတံပေါ့ကွာကိုရင်တစ်ပါးကကိတ်ရောက်နေတော့ကိတ်မှာပေါ့ကိတ်ကသုတ်စင်နေပေါ့အဲ့လိုခြားတော့ဘေးကနားထောင်နေတဲ့တခါကြီးနဲ့ဒီဒုံလမရဟန်းတွေကသူဘယ်နားလဲမှာတော့ဘာဒီမှမသိဘူးအတော်အကရာတင်ညတော်အကရာပါရယောဧကဇတ္တလိတံတတော်တနာတနာလူမတတယောတတာဆိုတော့အကိုင်းကိုဦးသိန်းကပထမကဲမနေ့ကကြက်ခဲ့တဲ့စာအရင်ပြန်ဆိုမနေ့ကကြက်ခဲ့တဲ့စာအရင်ပြန်ဆိုကိုင်းကပြန်တာပေါ့အဲ့လိုပေါ့အတော်အကရာတင်ညတော်ပြန်တော့တယ်ဓမ္မကြီးကဘာမှမသိဘူး အဲပြီးတော့ကိုရင်စာမြတ်ပြီးတော့ဦးဇင်းကတခါချေကိုစာတိတိုးချပြီးတော့လေအဲ့လိုပဲဒီသုတ်စင်ကြီးချပြီးနေတော့တခါကြီးတွေကဘာမှမသိဘူးမသိတဲ့အခါကျတော့သူတို့ကတပြေးနဲ့ဘာဖြစ်လို့သူတို့ကိုလှမ်းနည်းနည်းလေးအကက်ကက်ကြည့်တယ်သူတို့ကဘာလို့ဆိုတော့တန်းလာတယ်ဟုတ်လားစောင့်လာလဲအချိန်ကရှိတနားရီလောက်တည်းဆိုကျိုးရောက်နေတာဆိုတော့လေစောင့်နေရလဲအကြာကြီးစောင့်နေရတာအကြောင်းတကူဘာမှမသိတာလဲအကြောင်းတကူသူတို့ကတခါလေးပြင်းလာတာကိုလည်းတခါကြီးတကမကြီးဒီ ဟိုတုတ်တန်နေလို့ပေါ့လေသူကဝတ္ထုကြောင့်နေရလဲမပါပရမတ္ထဓာတ်တတက်ကသဘောတဘာဝတွေကိုလက္ခဏာဓာတ်ပြည့်စုံပဒံပရဒံကိုပြောနေရတော့ဒကာကြီးဒကာမကြီးတွေဇွဲတော့ကောင်းမှုရပါတယ်ဒါပေမဲ့ဇွဲကောင်းတာကိုထပ်ပြီးတော့ဦးဇင်းတို့ကနောက်ကနေနည်းနည်းလေးတော့ဟိုဖိအားလေးတော့ပေးရမယ်ပို့ပြီးတော့နားကြီးကြီးနဲ့နားထောင်ပြီးတော့ဟုတ်ပလားမဟုတ်ရင်တော့ကြာရင်အဲ့ဒါဒကာကြီးဒကာမကြီးအိပ်ပြောတော့ကဲဒါအဲ့တော့အခုဒီ ရူပယုံကိုလက်ခံနေဒီတမ္ပရိဇိုင်းလေးကိုဦးဇင်းတို့ကရှုမယ်ဆိုတော့ဒီစကုဒေါရအတိုင်းပဲစကုဒေါရစကုဝိညာဉ်ကိုရှုခဲ့တဲ့အတိုင်းပဲစကုဒေါရဝတိကိုကပြန်ပြီးတော့အာယုံယူထားတယ်။အာယုံယူထားဆိုတော့ခုနရူပယုံကိုအာယုံယူပေါ့လေဒီစကုဒေါရဝတိတွေပြည့်နေပြီပြည့်နေတဲ့အခါကျမှအဲ့မှာဒီတမ္ပရိဇိုင်းစိတ်ကလေးကိုကိုကကိုယ့်ကိုယ်ကိုယ်လေးဖမ်းပြီးသိမ့်စီထား။သိမ့်စီထားပြီးသူ့ရဲ့ကိုယ်ပိုင်လက္ခဏာကိုကြည့်တော့သူကဒီစကုဒေါရဝတိမှာပဲဖြစ်နေတာဖြစ်တဲ့အတွက်ကြောင့်သူဒီစကုဝိညာဉ်စိတ်ကဟို အခြားဘက်၌ဖြစ်တယ်ဆိုတာသက္ကုဝိညာဉ်စိတ်ပြီးမှဖြစ်တယ်လို့ဒီလိုပြောတာသက္ကုဝိညာဉ်သက္ကုဝိညာဉ်ဆိုတဲ့မြင့်တိတ်ကလေးဖြစ်ပြီးမှဒီတံပရိဇန်တို့လက်ခံတဲ့စိတ်ကလေးဖြစ်မယ်အဲဒီလက်ခံတဲ့စိတ်ကလေးကရောဘာဖြစ်တုံးဆိုတော့အဲဒီသက္ကုဝိညာဉ်ယူထားတဲ့ဒီရူပါယုံကိုပဲသူကအာယုံယူနေတယ်ဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာဒါကြောင့်မလို့သက္ကုဝိညာဉ်သက္ကုဝိညာဉ်ရဲ့ခြားဘက်၌ဖြစ်၍ရူပါယုံကိုတည်ခြင်းရယူခြင်းသဘောလက္ခဏာဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာပြီးတဲ့အခါကျတော့ သူကလုပ်ငန်းကိစ္စကိုကြည့်တဲ့အခါကျတော့ဒီဇကုတော်ရဝတိမှာဖြစ်နေတဲ့ပြင်ဆတော်ရတံပရိဆိုင်ဖြစ်တဲ့အတွက်ကြောင့်သူကဘာဖြစ်တော့ရူမာရမဏတံပရိဇနရတာရူပါယုံကိုလက်ခံခြင်းလုပ်ငန်းကိစ္စ။အော်ဟိုရှင်းမှာတော့ပြောခဲ့ရူပါတိရူပါယုံစသည်ကို လက်ခံခြင်းခုဒီမှာကျတော့သူကတခုတည်းပဲဇကုတော်ရအတွက်ကြတော့ဘာဖြစ်တော့ရူပါယုံကိုလက်ခံခြင်းအောက်ကကနညာမှာရှိယူထင်တော့လေဘာဖြစ်တော့ထို့တူပဲရူပါရမဏတံပရိဇနဘာဝပစ္စုပ္ပဒါနာ ရူပါယုံကိုလက်ခံတတ်သောသဘောတရားလို့ဉာဏ်မှာထင်လာမေ။နောက်သူ့ရဲ့နေသောသောအကြောင်းကြတော့ဇကုဝိညာဏပကမပဋ္ဌာနံဇကုဝိညာဉ်ကင်းပြခြင်းကင်းပြချုပ်ပြသွားခြင်းအာသူ့ရဲ့နေသောသောအကြောင်းဒါရူပါယုံလိုင်းကိုရူပါယုံလိုင်းမှာရှိနေတဲ့ဒါတံပရိဆိုင်ရဲ့ကိုပိုင်ဒါလက္ခဏာရတ္တပစ္စုပ္ပတ္ထံပဋ္ဌာန်မေအထို့တူပဲတတ္တာယုံလိုင်းကိုဆက်သွားမယ်ဆိုလို့ရှိရင်သောတာဝိညာဏတ္တနန္တတ္တရမဏဝိဒနာလက္ခဏာမနောဓာတု တရရမဏတမရိဇဏရတတရရမဏတမရိဇဏဘာဝပစ္စုပ္ပဒါနသောတာဝိညာဏတာပကမပဋ္ဌာနံသကုဝိညာဉ်နဲ့ရူပယုံနေရာမှာသောတာဝိညာဉ်နဲ့တတရာယုံစားထုတ်လိုက်တာပဲလက္ခဏာတော့အတူတူပဲလက္ခဏာချင်းအတူတူပဲသို့တော့သူဒီသောတာဝိညာဉ်ရဲ့နောက်မှာဖြစ်မယ်ပြီးတော့တတရာယုံကိုဒါအာယုံတတရာယုံကိုသိနေမယ်တတရာယုံကိုအာယုံယူနေမယ်ပြီးတဲ့အခါကျတော့တတရာယုံကိုသူကလက်ခံမယ်ဒါသူ့ရဲ့လုပ်ငန်းကိစ္စ နောက်တစ်ခါတတ္တယုံကိုလက်ခံခြင်းလို့ညာထဲမှာရှေ့ရှုထင်လာမယ်နောက်သူ့ရဲ့နှိထွာသောအကြောင်းကခုနသောတာဝိညာဉ်စိတ်ကချုပ်ပြက်သွားခြင်းဤသူ့ရဲ့နှိထွာသောအကြောင်းပဲ။ဟောပြီးတဲ့အခါခန္ဓာယုံခန္ဓာတော်ရာတိုင်းမှာရှိတဲ့တံပရိဆိုင်ကိုဆက်သွားမယ်။အဲ့ကကြောင့်သူလည်းအတူတူပဲခန္ဓာဝိညာဏတာအနန္တရာခန္ဓာရမဏဝိသရဏလက္ခဏာကမနောဓာတုခန္ဓာရမဏတံပရိသနာရတခန္ဓာရမဏတံပရိသနာဘာဝပြစ္စုပ္ပတနာခန္ဓာဝိညာဏပါကမပဋ္ဌာနာ။ ဟောဂါဏဒေါရမှာဖြစ်တဲ့တံပရိဆိုင်ဒီဂါဏဝิญဉ်စိတ်ရဲ့နောက်မှာအနံ့ကိုအာယုံယူပြီးတော့ဖြစ်နေတယ်ဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာပဲအနံ့ကိုအာယုံယူခြင်းပေါ့တနည်းအားဖြင့်အနံ့ကိုတည်ခြင်းဒီသူ့ရဲ့ကိုယ်ပိုင်လက္ခဏာပြည့်ရကကြအဲ့ဂန္ဓာယုံဆိုတဲ့အနံ့လေးကိုလက်ခံခြင်းဒီသူ့ရဲ့လုပ်ငန်းကိစ္စသူ့ရဲ့ဉာဏ်မှာရှိရှိထင်ထားတဲ့ပြည့်စုံပဋ္ဌာန်ဆိုတာကအဲ့ဂန္ဓာယုံကိုလက်ခံနေတဲ့သဘောလို့ဉာဏ်ထဲမှာရှိရှိထင်ထားမယ် သူကနီးတော်သောအကြောင်းကဂါဏဝိညာဂါဏဝိညာဉ်စိတ်ကလေးကချုပ်ပြတ်သွားခြင်းဒီသူကနီးတော်သောအကြောင်းပဲပြီးတဲ့အခါကျတော့ဇင်ဝရရဝတိပေါ့ဇင်ဝရရဝတိကိုသွားမယ်ဆိုရင်အဲ့မှာရှိနေတဲ့တံပရိဆိုင်ကဘာဖြစ်မလို့ဇင်မဝိညာဏတာအနန္တရာရတ္တရမဏဝိဇာရဏလက္ခဏမနောဓာတုရတ္တရမဏတံပရိဇဏရတ္တရတ္တရမဏတံပရိဇဏဘာဝပိစုပ္ပဒါနဇင်မဝိညာဏဘဂမပဋ္ဌာနာတဲ့ဟော ဒုက္ခကိုယ်ပိုင်လက္ခဏာကိုကြည့်ရင်ဇေမဝဉ္ဉ်စိတ်ကလေးရဲ့နောက်မှာဖြစ်မယ်ပြီးတဲ့အခါရတ္တာယုံလေးကိုအာယုံယူနေမယ်ရတ္တာယုံလေးကိုသိနေမယ်ဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာပဲနောက်ရသူ့ရဲ့နှီးစွာသောအကြောင်းကိုကြည့်ပါဆိုရင်အဲ့ဒီရတ္တာယုံကိုလက်ခံနေတဲ့သဘောပဲလက်ခံနေတဲ့လုပ်ငန်းကိစ္စပဲအဲနောက်တကသူ့ကပြစ္စုပ္ပတ္ထန်အနေနဲ့ဉာဏ်ထဲမှာဘယ်လိုရှိရှိထင်လာမလဲဆိုတာရတ္တာယုံကိုလက်ခံနေတဲ့သဘောလို့ဉာဏ်ထဲမှာရှိရှိထင်လာမယ် အဲပြီးတဲ့အခါသူ့ရဲ့နေသာသောအကြောင်းဒီဇင်ဝဝิญဉ်စိတ်ရတ္တယုံကိုသိတဲ့ဇင်ဝဝิญဉ်စိတ်ကချုပ်ပြက်သွားခြင်းဒီသူ့ရဲ့နေသာသောအကြောင်းပဲနောက်တစ်ခါဖောတ္တဘာယုံ လိုင်းကာယဒေါရဝတိပေါ့ဟောကာယဒေါရဝတိကို ကြည့်လိုက်ပြန်တော့လေကာယဝိညာဏတအနန္တဘောဓဘာရမဏဥဇာရဏလက္ခဏာမနောဓာတုဘောဓဘာရမဏတံပရိဒနာရတဘောဓဘာရမဏတံပရိဇနာဘာဝပိစုပ္ပဒါနာကာယဝိညာပကာယဝိညာ ကာယဝိညာဏပကမပရဒာနာတဲ့ဟောသူဒီဘောဓဘာယုံလိုင်းမှာရှိတဲ့တမ္ပရိဆိုင်ကိုကြည့်လိုက်ပြန်တော့ကာယဝိညာဉ်စိတ်ကနောက်မှာဖြစ်မယ်ပြီးတော့ဘောဓဘာယုံဆိုတဲ့အာယုံကိုသိနေမယ်အာယုံကိုအာယုံဘောဓဘာယုံကိုအာယုံယူနေမယ်ပေါ့ဒါသူကဲကိုယ်ပိုင်လက္ခဏာပြီးတဲ့သူကဲလုပ်ငန်းကိစ္စကအဲ့ဘောဓဘာယုံလေးကိုလက်ခံခြင်းလုပ်ငန်းကိစ္စ ပြီးတော့သူ့ကိုညာထဲမှာဆင်ခြင်တဲ့အခါသုဒ္ဓကပြောတဲ့ဖောတဘာယုံကိုလက်ခံနေတဲ့သဘောလို့ညာထဲမှာရှေ့ရှုထင်လာတယ်သူကနေသာတော်အကြောင်းကိုပြောပါဆိုအဲကာယဝิญဉ်စိတ်သူချိကဖြစ်နေတဲ့ကာယဝิญဉ်စိတ်လေးကချုပ်ပြက်သွားခြင်းဒီသူကနေသာတော်အကြောင်းပဲအဲ့တော့ဦးဇင်းတို့တမ္ပရိဆိုင်ကတော့တခုတည်းဒါမနဲ့တမ္ပရိဆိုင်ကဓဝရကိုလိုက်ပြီးတဲ့အခါကျတော့ဇကုဓဝရမှာရှိတဲ့တမ္ပရိဆိုင်သောရဓဝရမှာရှိတဲ့တမ္ပရိဆိုင်ကာဏဓဝရမှာရှိတဲ့တမ္ပရိဆိုင်ဇိမဝဓဝရမှာရှိတဲ့တမ္ပရိဆိုင် ကာယဓာရမှာရှိတဲ့တံပရိဆိုင်လက်ခံတဲ့စိတ်ဆိုပြီးတော့တခါကြီးတခါမိုက်တွေ၅မျိုးကွဲမသွားဘူးလားကွဲသွားပါတယ်ခင်ဗျာအာဒါကိုလည်းတကယ်ရှုတဲ့အပိုင်းမှာကျတော့အခုပြောခဲ့တဲ့အတိုင်းဒီလိုပဲရှုရမှာပဲကဲနောက်ပြီးတဲ့အခါကျတော့ဦးဇင်းတို့ဒါဒီတံပရိဆိုင်စိတ်ပြီးပြီပဲဆိုကြဆိုလက်ခံတဲ့စိတ်အဲပြီးတဲ့အခါကျတော့ဦးဇင်းတို့နောက်တစ်ခုသွားကြရအောင်တဏိဒနာစိတ်တဏိဒနာစိတ်ဆိုတာကတော့မလုပ်တဲ့စိတ်လေဆိုတဲ့အခါကျတော့ဦးဇင်းတို့ဒါ စူးစမ်းတဲ့စိတ်ပဲเนาะအဲစူးစမ်းနေအာယုံကိုစူးစမ်းနေစင်ကျင်နေပေါ့အဲ့တော့ဦးဇင်းတို့ဟိုဟိုအဘိဓမ္မာမေကွန်ဟောင်းလေးတွေတခါကပြန်ပြီးတော့ဖတ်ဘူးတဲ့ခါရသူကဗာရေးတာတော့ဒီတံပရိဆိုင်စိတ်ကိုစုံတောင်းတဲ့သူတော်စိတ်ကိုရေးခဲ့ပါဟုတ်လားစုံတောင်းတဲ့သူတော်စိတ်ကိုရေးခဲ့ပါသူကစူးစမ်းတာစင်ကျင်တာပေါ့နော်အဲ့တော့သူကဗာနဲ့တူတော့တန်တိရဏတန်တိရဏအဲ့ဒါဗာနဲ့တူတယ်ဆိုတော့ စုံတော့နဲ့တူပါတယ်ဗျာစုံတော့နဲ့တူတယ်သူကအာယုံကိုစူးစမ်းတာဘာလဲဘာလဲပေါ့နော်အဲဒီလူကဘလို့တော့ဘလို့သဘောရှိလဲစသည်အပြင်ပေါ့အဲ့လိုပဲမှာအာယုံကိုသူကစူးစမ်းတာဟုတ်ပလားကဲဒါအဲ့တော့သူကခုနလက္ခဏာရတ္တပိတုပဒံပရထံကိုသွားတဲ့အခါကျတော့ကတ်တူတူသွားကြရအောင်အာဟိတုကဝိပါကသလာရမဏဝိသနနာလက္ခဏာဒုဝိဓာပိတန္တိရနာတိကိစ္စမနောဝိညာဏဓာတုတဲ့ဒါသူကလက္ခဏာဒါဟိုပါပေါ့ အပေါင်းပေါ့နော်အဲ့တော့ဒါသူကလုပ်ငန်းကိစ္စအဲ့တော့အပေါင်းဆိုတာကပြောချင်တာကခုနသကုဒရဝတိသောတာဒရဝတိခန္ဓာဒရဝတိဆိုသူလည်းပဲဒီဝတိစဉ်အလိုက်သူလည်းပဲအသေးစိတ်တခါတည်းပြန်ပြီးတော့ရှုရသေးတယ်ခုလိုအပေါင်းရှိမယ်ဆိုရင်တော့သူကဗါလဲတော့သောမနတသဟကုဥပက္ခတာကုဆိုသူကနှစ်မျိုးရှိတယ်ဒါကြောင့်မလို့ဒုဝိတော်ပြီးနှစ်ပါးအပြရှိတယ်သောမနတဥပက္ခအပြင်နှစ်ပါးနှစ်မျိုးပြတော့တဏိတဏစာသော လုပ်ငန်းကိစ္စကိုရွက်ဆောင်တော့ အဟိဝိပါကမနောဝိညာဏဓာတ်အဲ့မနောဝိညာဏဓာတ်အဲ့မနောဝိညာဏဓာတ်ကလုပ်ငန်းကိစ္စကိုပြောပါဆိုတော့အာယုံ6ပါးကိုသိခြင်းတဲ့ဒါသဘောသူ့ရဲ့လက္ခဏာပေါ့အာယုံ6ပါးကိုသိခြင်းအဲ့တော့နောက်ဆုံးအဆုံးကတော့တလာတလာရမဏတလာရမဏဝိသနာလက္ခဏာကသူ့ရဲ့ကိုယ်ပိုင်လက္ခဏာပဲအာယုံ6ပါးကိုသိတယ်သို့တော့သူကဘယ်လိုစိတ်လဲလို့မိတဲ့ခါကျမှသူ့ကိုရှိကဝိသေသနာလေးမှားတာသူက သောမနတဥပကနှမျိုးပြသောတဏိဒနာစာသောလုပ်ငန်းကိစ္စတဏိဒနာစာသောဆိုတာကစုစမ်းခြင်းဆိုတဲ့လုပ်ငန်းကိစ္စကိုဆောင်ရွက်တတ်သောအဟိဝိပါကအဟိဝိဘက်ပေါ့အဟိဝိဘက်မနောဝိညာဏဓာတ်အဲ့စိတ်ကလေးကဒါလုပ်ငန်းကိကိုပိုင်လက္ခဏာကအာယုံ6ပါးကိုသိခြင်းအာယုံ6ပါးကိုယူခြင်းပြီးတဲ့အခါကျတော့တဏိဒနာရတတဏိဒနာရတဆိုတာအာအာယုံကိုစူးစမ်းခြင်းဒါလုပ်ငန်းကိစ္စ ပြီးတဲ့အခါကျတော့ဉာဏ်ထဲမှာရှေ့ရှုထင်လာဘူးဘယ်လိုရှေ့ရှုထင်လာသလဲဆင်ញင်လိုက်တဲ့အခါမှာတထာဘာဝပြစ္စုပတ္ထနာတဲ့တထာဘာဝဆိုတာခုနပြောတဲ့အတိုင်းအာယုန်တွေကိုစူးစမ်းတတ်သောသဘောတရားလို့ဉာဏ်ထဲမှာရှေ့ရှုထင်လာမယ်ပြီးတဲ့သူ့ရဲ့ဤတော်သောအကြောင်းကြတော့ဗါလဲတော့သူ့ရဲ့မိယာဝတ္ထုဟရယဝတ္ထုပဋ္ဌာနံအဲ့ဒီတော့ဒီတန်တဏိတနာစိတ်ကလေးကသူကဘယ်မှာမိတွဲဖြစ်ဆိုဟရယဝတ္ထုမှာမိတွဲဖြစ်တယ်အဲ့တော့ဟရယဝတ္ထုဒီသူ့ရဲ့ဤတော်သောအကြောင်းပဲတဲ့ ဒါကသူ့ရဲ့လက္ခဏာတတပြည့်စုပဋ္ဌာန်ပဋ္ဌာန်အပေါင်းပေါ့အပေါင်းအဲပြီးတော့အစိတ်အစိတ်တခုချင်းခွဲခြားစိတ်ပြလိုက်တဲ့အခါကျတော့ခုနဒီစကုဒ္ဒရာမှာဖြစ်မဲ့ဒန္တိဒနာသောရရရမှာဖြစ်တဲ့ဒန္တိဒနာခန္ဓာရရမှာဖြစ်တဲ့ဒန္တိဒနာဒါကိုမူတဲပြီးတော့သူကဗာလဲဆိုတော့လက္ခဏာမှာနည်းနည်းလေးတော့ပြောင်းတယ်လက္ခဏာမှာဘယ်လိုပြောင်းလဲဆိုတော့ခုနအာယုံကိုတလာရမဏဟိုဝိဇာဏလက္ခဏာအာယုံ6ပါးကိုသိရဆိုတဲ့အပိုင်းမှာဒီမှာကျတော့သူကအာယုံကပြောင်းတာပေါ့ ရူပါရုံစကုဒေါရဝတိမှာဆိုရင်သူကရူပါရမဏဝိဇာရဏလက္ခဏာရူပါယုံကိုသူသိမယ်ပေါ့ရူပါယုံကိုသိချင်းရယူခြင်းလက္ခဏာဖြစ်မယ်နောက်ဆင်ញင်တာလဲတဏိရဏရတမှာလဲထို့တူပဲရူပါယုံကိုဆင်ញင်မယ်သူကတလူမျိုးပေါ့ဟိုးခုနသောတာဒေါရခန္ဓာဒေါရကြတမျိုးပြောင်းတာပေါ့ဥမာဆိုကြပါတော့တတရမဏဝိဇာရဏလက္ခဏာတတရယုံကိုသူသိမယ်အာယုံယူမယ် နောက်တကဃာဏဒေါရမှာကြတော့ခန္ဓာရမဏဝိသရဏလက္ခဏာခန္ဓာယုံကိုသိခန္ဓာယုံဆိုတဲ့အနံ့ကိုသိမယ်အနံ့ကို အာယုံယူမယ်ပြီးတဲ့အခါကျတော့ရတ္တအဇင်ယောဒေါရဝတိမှာကြပြန်တော့ရတ္တလမဏဝိသရဏလက္ခဏာရတ္တယုံကိုသိမယ်ရတ္တယုံကိုရယူနေမယ်ဓာတုရဲ့ကိုယ်ပိုင်လက္ခဏာပြီးတဲ့အခါကျတော့ခုန ဘောဓဘာအာကာဒေါရလိုင်းမှာကြတော့ကာဒေါရဝတိမှာကြတော့ဘာဖြစ်မတော့ဘောဓဘာရမဏဝိသနနာလက္ခဏာဘောဓဘာယုံကိုဒါသူကအာယုံပြုမေဘောဓဘာယုံကိုဒါရယူနေတဲ့သဘောပေါ့ဥပါလက်တိအာယုံနေခြင်းသဘောဒီသူ့ရဲ့ကိုယ်ပိုင်လက္ခဏာပဲကိုယ်ပိုင်သဘောလက္ခဏာပဲဒါပဲကွာသွားမှာအောက်ကတော့တဏိဒနာဆိုတဲ့အာယုံကိုစူးစမ်းမယ်အဲဒေါရလိုက်သူကရူပယုံကိုစင်ရူပယုံကိုစူးစမ်းမယ်တတယုံကိုစူးစမ်းမယ်ခန္ဓာယုံကိုစူးစမ်းမယ်ရတ္တယုံကိုစူးစမ်းမယ်ဘောဓဘာယုံကိုစူးစမ်းမယ်ပေါ့ နရကတာရိရဏဘာဝပစ္စုပ္ပဒါနာသူသုဇန်ကြီးလို့ညံထဲမှာရှိရှိထင်လာမယ်ဒါတော့ဒွါရအလိုက်တော့ဆိုတာပွဲသွားမှာပေါ့နီးသွားသောအကြောင်းကတော့အတူတူပဲသူဒီဟရိယဝတ္ထုဒီမိယာဟရိယဝတ္ထုဒီသူရဲ့နီးသွားသောအကြောင်းပဲတဲ့အဲ့ဒါဦးဇင်းတို့လက္ခဏာအတ္တပစ္စုပ္ပဒံပဋ္ဌာန်ပေါ့အဲ့တော့ဒီနေ့တော့ဦးဇင်းတို့ဒီပရမတ္ထသဘောတရားတွေရဲ့လက္ခဏာအတ္တပစ္စုပ္ပဒံပဋ္ဌာန်ကိုသွားတဲ့အပိုင်းမှာဝိညာဉ်နဲ့ခန္ဓာအဲ့ဒါအဲ့ဒီ တဏိဒနာအထိပဲဦးဇင်းတို့သွားပြီးတော့ဒီမှာပဲကဲနားကြအောင်ဆိုတာဒူတာဒူတာဒူပါဗျာ